လွန်ခဲ့တဲ့နေ့တွေကသတ္တပတိမဲ့ရဂုံတတ္တိအထူးဒါလေးတွေစပြီးတော့ပြောသွားတာအဆုံးမတတ်တတ်သေးပါဘူးဒီအရင်အဆက်ဆက်လက်ပြီးတော့ပြောရမှာပါသောတာမိတ်ညာသူကြဟာထုတ်ပြန်ဤသို့ဖော်ပြသည်ဆိုတော့ ကျမ်းဂန်များမှာပေါ်ပြထားတာတွေလည်းအပေဘူးမြတ်ရှိလေခဲ့ဖောက်ခွဲပယ်ခွင်းပြီဆိုဒီတော့သောတာပန်မှာယုတ်တရားနံတရားတွေပေါ်မှာယုတ်နာအနေနဲ့ပဲသင်ကြီးကြည့်လို့ပဲဖြစ်ဖြစ်အရှိမကြည့်လို့ပဲဖြစ်ဖြစ်ဉာဏ်ကွဲနေတာပဲယုတ်နာရှင်ပုဂ္ဂိုလ်သတ္တဝါလားဒီယောက်ျားမိန်းမဆိုတာ ဒီလိုတက္ကသိအစွဲအတ္တတိအစွဲကြီးအရှင်းမရှိတော့တတပတိမဲကအဲ့အပြတ်ရှင်းပလိုက်တာကိုသိရှိတော့ပါဟနဲ့ဒါတော့သစ္စာလေးပါးတရားတွေကိုလည်းပဲကိုယ်တိုင်သိမြင်ပြီးဖြစ်နေတော့တရားမြင်တော့တရားမြင်ဆိုတဲ့အတိုင်းတရားမြင်တော့လည်းပဲသံဃာမြင်ဆိုတဲ့အတိုင်းပါလေ ယတနာသုံးပါးဉာဏ်ဖြစ်တဲ့ဝင်ကြည့်တဲ့တရားတရားကလည်းပဲဘယ်သူကဖြစ်ဖြစ်မပြတ်ကျင်နေလောက်အောင်ခိုင်သွားပြီခိုင်သွားတော့သူလို့သူလို့နဲ့မွေခွဲနိုင်တဲ့ဝိသိကိစ္စလည်းမရှိတော့ဘူး။ဒါကြောင့်ယုံနာကြည့်ငါကောင်ခြင်းမရှိပါတဲ့။ယုံနာတရားတွေပေါ်မှာငါကောင်တရားကောင်လေးရှိတယ်ဆိုတဲ့အစွဲကြီးလည်းပဲကျွတ်။ တရားတရားသံဃာယုံမှမရှိပါဆိုတာဘုရားရဲ့တရားရဲ့သံဃာရဲ့ယာဒီပေါ်မှာလည်းပဲယုံမှတန်တရားကြီးကျင့်တော်ပါယုံမှတန်တရားကြီးကျင့်တော်တယ်ဆိုတော့ဉာဏ်ဖြစ်တဲ့ဝိညာဉ်ကြီးတဲ့တရားခိုင်သွားပြီလို့ဆိုလိုတာပါဒါတော့သတ္တပတိမေရှေ့ကြီးပုဗ္ဗဘာကမဲ့ခေါ်တဲ့ဝိပဿနာလောကီမဲ့ဒီလည်းပဲ ကိုယ်တိုင်ဓမ္မပွားထားတာပွားတဲ့ခဏမှာကိုယ်တည်းကပေါ်သမျှဒုက္ခသစ္စာထိုက်တဲ့တရားတွေသူတို့ပြေကြိုက်လိုက်ပြီးတော့ရှုလို့ဉာဏ်ကြီးတစ်ဆင်းပြီးတစ်ဆင်းပါလေဖြစ်နေတာဒါလည်းထင်ရှားနေတာပဲဒုက္ခသစ္စာပိုင်းခြားပြီးခြင်းဖြင့်ဒီလိုပိုင်းခြားမသိလို့ရှိရင်ဖြစ်ခွင့်ရှိနေတဲ့ သမုဒိယသစ္စာခေါ်တဲ့သာယာမှုပေါ်တယ်သတ္တနာဒါလည်းပဲပယ်နေတယ်ရှိတဲ့ခိုက်တာမှာကိလေသာဆင်းရဲတွေဟောဒီမှာတဝဲတို့တဝဲတို့အချိန်ပိုင်းချိန်ပိုင်းငြိမ့်နေတာငြိမ့်မှုလည်းပဲဆိုင်မှုကိစ္စပြီးပြီးနေတာဒီတော့အရိယာမရဲ့ရှေ့ပိုင်းဥပဘကမဲ့ဒီလည်းပဲ ရှိမစိတ်တွေဖြစ်တိုင်းဖြစ်တိုင်းပေါ့လေပွားပြီးသားဖြစ်နေတာသုဘသစ္စာပိုင်းခြားသိခြင်းဖြင့်ဉာဏ်နဲ့သစ္စာ၃ပါးလဲပယ်မှုဆိုင်မှုပွားမှုလိုလိုကြီးကြီးတော့တယ်ဒီသစ္စာ၄ပါးလည်းပဲမြင်နေတာပဲပြီးတော့ဘုရားဘကမဲ့ခင်အကျင့်တရားတွေလည်းဒီမှာပါနေတာပဲသုံးတရားလက်ကျင့်ယုံနဲ့ ဣတိတမစင်ကြယ်တယ်တန်တရားမှလုံရောက်တယ်ဆိုတာလက်ကိုမခံတော့ပတ္တပတိမမဖြစ်ခင်တဲ့ကောကတော်တော်လေးခိုင်မြဲလာပါပြီကိုယ်လေးကျုံလာပြီဟုတ်ကိုယ်လေးကျုံလာပြီဆိုတော့မမှန်တာတွေလက်မခံတော့ဘူးအဲဝိပဿနာဉာဏ်นี่နောက်ဆုံးရင်းပြည့်ပြည့်စုံပြီးတော့ယုံနာတော်ဆုံးရင်းတဲ့နိဗ္ဗာန်ကိုသတ္တပတ္တိမဲ့ညာပူညာနဲ့မျက်မှောက်ပြုလိုက်တာနဲ့ ဓမ္မအငိမ့်တတကယ်ရှိပါလားဖြစ်ပြနေတဲ့ယုတ်တနာတတ်တွေပြတ်ဆဲသွားတာမှန်တာပဲနိဒာနဲ့လက်ခံလိုက်ပတပတိမဲ့နဲ့မျက်မှောက်ပြုလိုက်တာနဲ့နိဒာမျက်မှောက်ပြုလိုက်တာနဲ့အပေလေးပါးကြာရောက်စီတတ်တဲ့ကိလေသာတွေလည်းပဲတစ်ခါပယ်သလိုက်တာတို့ကပြတ်ရှင်းမလိုက်တာ အဲဒီကကြမှာတရားဝင်ဖြစ်သွားတာပါနိဗ္ဗာန်မြင်တာကျင့်သစ္စာမှန်စွာသိမှုကြီးဆိုတာပါနိဗ္ဗာန်မြင်လိုက်တာနဲ့ဒုက္ခသစ္စာပိုက်ခြားသိမှုဒုတိယသစ္စာပယ်မှုနဲ့မဂ္ဂသစ္စာပွားမှုပေါ့ကြီးကြီးသွားတယ်ရှိတဲ့စိတ်ပွား၄ပါးကိစ္စအပိုင်ရဥစ္စာပရမတ်ဒါရှင်းသွားပြီသူကအဲ့တော့ကိုယ်တိုင်ကိုယ်ကြ သောတပတိမမဖြစ်ခင်တည်းကသူ့ရဲ့ရှေ့ရေးဘုရားဘာကမဲ့ဒီပွားလို့သစ္စာလေးပါးလည်းပဲအဲထိုက်တည်အားလျော်ဆိုတာသိတယ်ယုံနာမှာချုပ်ရင်းတဲ့နေမှာသောတပတိမနဲ့မျက်မှောက်ပြလိုက်တဲ့အခါမှာလည်းတရားဝင်နေနဲ့သိသွားပြီဒီငိမ့်တာကိုဒီအကျင့်မှန်နဲ့ရောက်တာသိကြတယ်ဆိုတာဒါရှင်းသွားပြီမေဃတတနာ နိရောဓတတနာသမ္ပရာယသီလဗတံပတိယတိဆိုတာကိုကျမ်းဂန်များမှာပြထားတယ်ကွာအရှင်လမ်းရောက်မှာပြည့်မြင်နေညာပြည့်စုံရဲ့အဲ့ဒီအရှင်လမ်းရောက်မှာနဲ့အငိမ့်ကအမှန်ကိုလည်းပဲမျက်မှောက်ပြုတဲ့ညာပြည့်စုံသွားတယ်ဒါတွေကိုမှအစစ်အမှန်လေးနဲ့ပြည့်စုံထားတော့ သုံးတရားအလေးကျင့်လောက်ရချာနဲ့ကိလေသာကစင်ကြယ်တန်တရားကလွတ်မြောက်တယ်ဆိုတဲ့အကျင့်မှမဟုတ်တဲ့ဟာတွေကိုအကျင့်မှလောက်ပြီးတော့လွဲလွဲဆောကြောမှားမှားဝင်းမှားမှားရင်းရင်းဟောက်ပြန်တဲ့အကျင့်တွေတဲ့အဲ့ဒါတွေလိုက်ပြီးတော့မကျင့်တော့ဘူးသီလဗရပရမတ္တတိတိပြုတ်သွားတယ်။အောင်သစ္စာမျိုးလိုက်ကျင့်မပါသိကျင့်တာဖြင့်ချမ်းသာမြဲမြီမယုံကြည် ကိုယ်ကြည်သီလပတ္တာတဲ့သိကောင်းလာတယ်ပတ္တပတ္တိမဲ့ရဂုံတတ္တိအထူးကြီးဟောတယ်ဗျာနဲဘူးနဲဘူးဒီတော့ဒီထဲမှာလည်းပဲအပယ်လေးပါးရောက်စီတတ်တဲ့လောဘဒေါသမောဟအဲဒီလည်းပဲလည်းခါကုန်သွားတာမာနပြီးတော့ သူများကောင်းစားတာမနာလိုတဲ့စိတ်ဓာတ်ကိုယ်ပိုင်နဲ့အများပုဂ္ဂိုလ်တွေနဲ့ဆက်ဆံရမှာမခံကြည့်တဲ့ဤမခံနိုင်တဲ့ဝတ္တုမှုမစ္စရိယဒါတွေလည်းပဲပါသွားတယ်တရားစုအဲ့လောက်ကောင်းတယ်ဓမ္မအဲ့ဒါတွေကသတ္တဗာမဖြစ်ခင်ကပေရောဂါမှာမဖောက်ခွဲမဖြစ်မဖြစ်စည်းဘူးတဲ့ကိလေသာတွေပေါ့ သတ္တဝါဖြစ်လိုက်တာနဲ့တခါတည်းအပြတ်ရှင်းမလိုက်တာပောက်ပဲပြစီးလိုက်တာဒါလူရင်းကုန်မှာပဲမပယ်ဘူးမြတ်ကြည့်လေတဲ့ပောက်ပဲပယ်ခွင်းသည်တဲ့လေကောင်းလာတော့ဒီကုန်တတ်တိလေးသိရတာသိတရာတရားဖြစ်စီတာပဲဒီတော့သတ္တဝါဖြစ်ရတဲ့လည်းပဲအတ္တတရားလည်းပဲဖြစ်လာတာအတ္တတရားဖြစ်တဲ့အတိုင်းအားထုတ်လို့ရှိရင်တကယ်ကိုယ်တိုင်ပဲဥပဒနာအခြေခံကစပြီးတော့အစဉ်စဉ် ဉာဏ်လေးပွင့်ပွင့်သွားမှာရင့်သွားမှာအောင်ရင်းကြပြီးတော့သတ္တပတိမဲ့ဉာဏ်ကြီးပေါ့ဒီဘွားကလေးကလည်းပေါ်ထွက်လာပြီးတော့အနိဒနိဗ္ဗာန်လည်းမျက်မှောက်ပြုလိုက်တယ်သတ္တပတိမဲ့ကအနိဒနိဗ္ဗာန်နဲ့တွဲပြီးတော့သူကပြည့်ရတာပေါ့ဆက်ကလေးဆိုအငိမ့်တော့တွေးလိုက်တာနဲ့ဒီကသတ္တပတိမဲ့ကလည်းဖြစ်သွားတာပဲသူကဒီတော့ ဒီမှာမပယ်ဘူးမြတ်ကြည်လေကဖောက်ခွဲပဲတွင်းပြီဆိုတော့သတ္တဗာကသတ္တဗတိမဲ့ကမပယ်ဘူးသေးတဲ့ကြည်လေသားတွေကိုဆိုင်ဆဲတွေကိုဖောက်ခွဲပစ္စည်းကိုတက်တက်မြတ်တတ်နိုင်သလားပြည့်ရင်ဘာတွေလဲတတ်နိုင်သေးသလဲဆိုတာကိုဒါသိသိရမှာပေါ့အဲတော့သတ္တဗတိရဲ့စွန့်ရည်တတ္တိ တတ္တိဂုံတုဝိသေသတွေပေါ့လေကျမ်းဂန်များကအပြည့်အဝပေါ်ပြထားတယ်။နကေဝလံစေတစေတမေကောလောဘခန္ဓာဒီနာနိဗ္ဗိဇနာမေဘကရောတိအပိစအနမတက်ကသံတာရဝတ္တဒုက္ခသမုဒ္ဒါသောတိတိသဗ္ဗအပါယသဘာရာနိရှိတဲ့ဟတိတတ္တနာရိယတဏနာ သမုတ်ကိဘာဝံကရောတိအတ္တဝိကမိစ္ဆာမေကပသရတိသဗ္ဗဝေရဗယာနိဥပသမေတိသမတမုဒ္ဒတာဩရတပုဒ္ဒဘာဥပနေတိအညိသသအနိကတတာနာအနိတာတနာပฏิလာဘာယသဝတတိဥဒုရိနဲ့အထကရာကအတိလေးကမှာမိတ်ဆိုထားပါတယ် ဣတမေကောဤသောတပတိမတိလောဘခန္ဓာဒီနာလောဘဒေါသမောဟအဲအဆိုင်ဆဲတို့ကိုဒီဝလလောဘခန္ဓာဒီနာလောဘဒေါသမောဟအစရှိသောအဆိုင်ဆဲတက်တဲ့သူကလည်းတက်တဲ့သူကိုနိဗ္ဗာန်မေဝဖောက်ဖဲဖြစ်စည်းခြင်းကိုသာလျင် နကရောတိပြုဒီမဟုတ်တဲ့အဲ့ဒီသောတာပတိမေကလောဘဒေါသမောဟအဆိုင်ခဲတက်တဲ့ကိုယ်သာဖောက်ခွဲဖြစ်စည်းယုံတက်တဲ့မဟုတ်ပါဘူးဖြစ်စည်းယုံမဟုတ်ပါဘူးတဲ့မပြတယ်အပိစာစိတဲ့ကအနမတက်ကတန္တရာဝတ္တဒုက္ခသမုဒ္ဒံအဆုံးမတင်ဝိရည်ရင် သန္တရားဝဆင်းရဲသန္တရားဝဆင်းရဲဒီဟူသောသမုတ်တရားရည်ကျင်ကြည်ကြီးကိုသောတိတိ၆ခန်းစီပါ၏သဗ္ဗပါယဒဝါရဏီအလုံးစုံသောအပေလားကြောင့်စကားပေါက်တို့ကိုပြည့်ရသည်ပိတ်ဆိုပြီးပါ၏ဒါတွေပြပါတယ်နောက်တစ်ခုရေးတစ်ခုရေးလာပြီးရှင်းသွားမယ်ဒါဓမ္မခုနသောသောဘိုင်းကပြောခဲ့တယ် မပယ်ဘူးမြတ်ကြည်လေခဲဖောက်ခွဲပယ်ခွဲသည်ဆိုတော့သတ္တပတိမကအဲ့ဒီအပယ်လေးပါးလာရောက်စီတတ်တဲ့ကြည်လေကအထိုင်ခဲလောက်ကိုသာတက်တဲ့ကိုသာဖောက်ခွဲဖြစ်စည်းမှုပြုသလားဆိုတော့ဒီမိကုံကိုထွက်လာတယ်မရှိရှိကြရတာအဲ့ဒီကိလေသာဆိုင်ခဲကြီး တက်တက်ဖောက်ခွက်ပြည့်စုံမှုကိုသာသူကပြုလုပ်တာမဟုတ်ပါဘူးတဲ့တကယ်စင်စစ်တော့ဘုဒ္ဓမာအဆုံးမတင်တဲ့တန်တရားကိုဆင်းရဲပြီးပြီးတော့သမုတ်တရားရေရင်ကြီးကိုလည်းပဲ၆ပြည်ပြီး၆ခန်းစီပါတယ်အစတည်းပေါ့လေဒီမှာအကျိုးကြီးတစ်ခုချင်းတစ်ခုချင်းပေါ်ပြသွားတယ်ဒီမှာအဲ့တော့ဒီနေ့အနမိတ်ကတန်တရာဝတ္တဒုက္ခသမုဒ္ဒါ သောတိကြီးဆိုရတာမှအတိတ်ကပြောရမှာအနမတက်ကမှာစကလုံးတွေကတော့ရှိရတယ်မှာအနမတက်ကသံတာရဝတ္တဒုက္ခသမုဒ္ဒစကားတွေသူပေါင်းပြီးတော့ပြထားတယ်အနမတက်ကဆိုတာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေရဲ့နားမှာတော့ဒီစကားကရင်းနှီးနေပါပြီ အဲတော့အများပြယောဂတော့အစမသိအစမသိမတိရတော့အစရှိတော့ဆိုတော့မတိရတော့အစရှိတယ်ဆိုလို့ရှိရင်အစမသိဘူးဆိုတဲ့အတိတ်ပဲပေါ့အဲတော့ရှိရှိဖို့အစစ်စစ်ပြန်ပြီးတော့ရည်တွက်မယ်ဆိုလို့ရှိရင်တော့ဘယ်ကစကြတယ်လဲဆိုတာပေါ့လေအစဆိုတာတော့ဒါတော့ရည်တွက်လို့မရဘူးပေါ့အစလည်းမရှိဘူးပေါ့ ဆိုကြည့်ရဟာဒီတော့ထားလိုက်ပေါ့အခုဓမ္မနောက်အနာဂတ်ပေါ့အဖို့ဒါကြည့်ရမှာနောက်အနာဂတ်အဖို့အစသာမသိပေမဲ့လို့အဆုံးကတော့ဓမ္မမြင်နေကြရှိတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ဘဝအဆုံးသတ်နိုင်တယ်ဒီတပိပိတွေဘဝဆက်ဆက်နေတဲ့ပုဂ္ဂိုလ်တွေကတော့အစမရှိဘူးအစမထင်တယ်လို့အဆုံးလည်းပဲမမြင်နိုင်ဘူး အခုတည်းမှာအနမတက်ကဆိုတာပေါ့လေအဆုံးမထင်တဲ့အနမတက်ကတဲ့အနမတက်ကအဲ့ဒါတွေဘာတွေလို့ဒီမှာတန်တာရတန်တာရဆိုတာပမာလူပြန်တော့တန်တရားပြန်လိုက်တယ်ပမာမှုတက်တက်ကတော့ယုတ်တနန္တတွေပေါ့လေဆက်ဆက်ပြီးတော့တပွဲပွဲပေါ့လေဖြစ်နေတယ်ရှင်းနေပါပဲရုပ်ရှင်နာရှင်နေပါပဲအဲ့ဒါတန်တာရခေါ်တာ ခုဒီမှာအကြောင်းတိုက်ဆိုင်နေဖြစ်နေတဲ့ယုတ်တရားနာတရားတွေမျက်စိကမြင်သွားတဲ့အခါမှာမျက်စိအကြည့်စားကောမြင်စရာဆင်းရောမြင်သိတာမြင်တွေ့တာမြင်ခံစားတာတွေဥဒ္ဒနာတတ်တွေဆက်မပြတ်ဖြစ်နေတာတော့အဲ့ဒါကြီးသံဃာခေါ်တာပဲတို့သူကြားတဲ့ခိုက်တာမလားယုဒ္ဒနာတတ်တွေဆက်ပြတ်ဖြစ်နေရုပ်ရှင်နာဆင်းနေပါပဲနာနဲ့ခိုက်တာစားတဲ့ခိုက်တာရှိတဲ့ခိုက်တာပြီးတဲ့ခိုက်တာဒါပါပဲအဟောင်းဟောင်းတွေပြက်ပြက်ပြီးတော့အတိတ်တွေဆက်ဆက်နေတာ အဲတစ်ခုပြီးတစ်ခုပြတ်တယ်လို့မရှိဘူးအဝိစိဏဆိုတာအဝိစိဏမပြတ်မဆက်တပွဲဝဲဆိုတာအဲ့ဒါလို့ယုံနာဖြစ်စဉ်ကြီးကိုပါဠိလိုသန္တာရဗမာလိုသန္တရာဗမာမှုတက်တဲ့ဆိုလို့ရှိရင်တော့အကြောက်တိုက်ဆိုင်တိုင်းပေါ့လေအဆက်မပြတ်တပွဲဝဲရှိနေတဲ့ရုပ်ရှင်နာရှင်လို့ဒီလိုပြောရမှာပါပဲဒီမြည်ရင်များ စတင်ပြီးတော့ကြီးဆင်းလာတာပေါ့ဟောလေရေဟောင်းနဲ့ရေပြစ်ကျင့်တော့ဆက်ဆက်ပြီးတော့ဒီမှာဖြစ်နေတာပဲကြက်တယ်လို့မရှိဘူးမြေချခံရကမတိမ်ကောတဲ့မပြတ်သေးတဲ့ကာလပါလို့ဒီမြည်မြည်ကြီးကြောင်းညာမပြတ်ဘူးသူကရှင်းတော့သဘောတူပြီးဆက်ဆက်ပြီးတော့ရှင်းနေတာပဲဒီဟောင်းတွေကအောက်တက်ပြီးတော့ရည်သစ်တွေပဲနောက်ထပ်ဆက်နေတာပဲ ဒါလိုပဲအကြောင်းတိုက်ဆိုင်တဲ့ယုတ်တရားနာတရားတွေဟာတဝါ၆ပါးကအမြဲမပြတ်ပဲဖြစ်နေတာပဲဖြစ်ပြီးတော့ပြဲသွားဖြစ်ပြီးတော့ပြဲသွားဖြစ်ပြီးတော့ပြဲသွားဆိုတာပါအဟောင်းဟောင်းကြီးကပြက်ပြက်ပြီးတော့အတိတ်တိတ်ဆက်ဆက်ဆက်ဆက်နေတာနားတယ်အားတယ်လို့မရှိဘူးဘဝတဏှာဒီမကုန်သေးတဲ့ညကာလပါလုံးအဲ့ဒီဘဝတဏှာအကြောင်းပြုပြီးတော့ဆွဲလာမှုတွေဝင်ပြီးဘဝဖြစ်စေတတ်တဲ့ကံတွေဆိုတာရှိတယ်အဲ့ဒီကံတွေအဲ့ဒီကံတွေရတဲ့အခါဘဝတည်ပြီးဆက်ရတယ်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 ဒါအပေတန်တရားပေါ့ဒီတိရိစ္ဆာန်တန်တရားပေါ့မမြင်ရတဲ့အဲသိုးရတဲ့ပုံဘဝကတတ္တဝါတွေရဲ့ရုပ်ရှင်နာရှင်တွေလည်းဒါသူတို့ရဲ့သိုးရတဲ့တန်တရားပေါ့လူတွေမှာဖြစ်နေတဲ့ယုဒနာနာအစဉ်လေးဒါလူတန်တရားပေါ့နတ်တွေမှာဖြစ်နေတဲ့ယုဒနာနာအစဉ်လေးဒါနတ်တန်တရားပေါ့မြမတွေမှာဖြစ်နေတဲ့ယုဒနာနာအစဉ်လေးဒါမြမတန်တရားပေါ့ဒါပါပဲ ဘုံနဲ့ဘာနဲ့ဒီလိုဟုတ်ပါဘူးတန်မြာဆိုတာဖြစ်စဉ်ကြီးပဲအရှင်ကြီးပဲဒါကိုပြောတာအဲ့တော့အဲ့ဒါကြီးကကောင်းတဲ့ဆင်းရဲနဲ့အဲဒါကြီးကရနေရလားဆိုအကြောက်တိုက်ဆိုင်တဲ့သူကဝတ္တဆိုတာလေပတ်နေတာသံတရဝတ္တသံတရဝတ္တလေပတ်နေတာလေပတ်နေတာဟာအဟောင်းနေကြကြပြီးတော့အတိတ်တွေဆက်နေတာပေါ့ ရှင်းလိုက်ကြောင်းလဲသွားလိုက်ရှင်းလိုက်ကြောင်းလဲသွားလိုက်ပေါ့လေဒီမှာအပေတံမြာဆိုလို့ရှိရင်တော့အမနာဆိုးရတာပေါ့အမနာဆင်းရဲတာပေါ့အခုကြည့်ပါလားတိရစ္ဆာန်ဘဝကြီးကြည့်ရတာတကောင်နဲ့တကောင်နိုင်တဲ့စီးနေမယ်အနိုင်ကျင့်နေတဲ့ဘဝပဲနှင်းတဲ့ဘဝပဲဘယ်လောက်ဆင်းရဲတယ်လူတွေမှလည်းပဲရှိပါလားလူဘဝရလာတယ်ဘဝပရိသတိစတယ်ဆိုတဲ့ကောကဒုဒ္ဒနာတ္တိဆက်ဆက်ပြီးတော့ဖြစ်နေတာပဲ ပူနာတရေဒုက္ခဘေးတွေကလည်းဒါလည်းမဆုံးနိုင်ဘူးမှာဒါလည်းရှင်းရပြီပဲယူလူယုံနာအစဉ်ရရှိလာလို့ရှိရင်အဲဒီယုံနာအစဉ်ပေါ်မှာပဲဝတ္တဆိုတာပေါ့လေရှင်းရပြီလက်ပတ်နေတာဒီကိုယ်တည်းကအဝိဇ္ဇာနဲ့သနာတက်ခံကပါလာတာအမှန်တရားတွေကိုမသိတဲ့အဝိဇ္ဇာတက်ခံပါလာတယ်အမှန်တိုင်းမသိတော့အကောင်းထင်ပြီးတော့ကောင်းစားလိမ့်လို့ဆိုတဲ့အနေနဲ့ပေါ့လေ တာယာရာပြုလုပ်တာပေါ့လေအဝိဇ္ဇာနဲ့သဏ္ဍာန်တက္ကံတတ္တဝါတိုင်းမှာပါလာတယ်တတ္တဝါတိုင်းပါလာတော့မရသေးတဲ့အာယုန်ကြီးမရသေးတဲ့ဘဝတွေကိုရကျင်တာပေါ့ရလာပြီဆိုလို့ရှိရင်လည်းတာယာတမကျွဲမဲ့ပြီးတော့ဒီမှာနေတာဒီမှာကောင်းကံဆိုးကံဖြစ်သွားတာကောင်းကံဆိုးကံနေရာမှာကောင်းဘဝဆိုးဘဝဒီမှာရောက်လာတာအခြားတစ်ပတ်လဲနေတာပဲဒီမှာ ယုတ်တနန္တအစင်မပြတ်ဆက်စားပြီးတော့ဓမ္မကိလေသာကိုကာမဥပါကဟောဆိုတာခြားတစ်ပတ်လည်ပြီးတော့ဆင်းရဲနေတယ်အဲ့ဒါကိုဓမ္မသံသာရဝတ္တဒုက္ခလို့ကျွန်တော်ပြောတာအဲ့ဒါကအဆုံးမရှိတဲ့လွန်ခဲ့တဲ့ဘဝကြီးဆိုတာတော့အစမရှိဆိုတာတော့ထားလိုက်ပါတော့အဲ့ဒါတွေကတော့ပယ်လို့မဖြစ်သကောဘူးလွန်ပြီးသားတွေဖြစ်နေပြီလွန်ပြီးသားတော့ပဲလှုပ်သွားပြီးတော့ပယ်လို့ဖြစ်တော့မလဲအဲ့တော့ အဆုံးမရှိနိုင်တဲ့ဆင်းရဲတွေကိုဒါဒါကပယ်ဖို့ရနောက်ထပ်မဖြစ်ဖို့ရဒါအရေးကြီးတာပါပဲတကယ်လို့သောတပတ္တိမဲ့နဲ့နိဗ္ဗာန်မျက်မှောက်မဖြစ်သေးရင်သောတပန်မဖြစ်သေးရင်မြေတိဋ္ဌံတိဋ္ဌာအတုပကေခေါ်တဲ့အဆုံးမထင်တဲ့အပေတန်တရားကိုဆင်းရဲဒုက္ခအဲ့ဒါလည်းပဲအဆုံးမရှိဘူး လူဘဝနတ်ဘဝလည်းပဲဒါလည်းပဲအဆုံးမရှိသေးဓမ္မဘဝဆိုတာလည်းပဲအဆုံးမရှိသေးအဆုံးမတင်သေးဘူးဘလောက်နှိုင်းရှင်ထားတယ်ဘယ်လိုနှိုင်းရှင်ထားထားတယ်ဆိုတော့သမုဒ္ဒသမုဒ္ဒရာသုဒ္ဓရာယူပင်လေတဲ့ကယူတွေဟာဘယ်အတိုင်းအဆရှိမလဲယူတွက်လို့ရတာမှမဟုတ်ခဲနဲ့ယူတွက်လို့မရဘူးဒါပေမဲ့လို့တချို့သင်္ချာပါရဂူတွေအနေနဲ့ပေါ့လေမုဒ္ဒရာတွေကယူတွေကဘလောက်တန် ရှိတယ်ဆိုတာတော့သူတို့တွက်ချက်ကြည့်ကြတယ်ဆိုတာကိုဒါအတိအကျအမှန်မဟုတ်ဘူးမယ်လို့မှန်တဲ့လောက်တော့မှန်ပါလိမ့်မယ်အဲ့တော့သမုဒ္ဒရာတွေကရည်ရည်တဲ့တောင်မှဟောဒီတန်တရားကိုဆင်းရဲကအပြော့ကျယ်တယ်ပြော့ကျယ်တယ်သမုဒ္ဒရာရည်တဲ့သမုဒ္ဒရာတွေကမှရှိတဲ့ရည်နဲ့နှိုင်းစပြီးတော့တင်စားပြီးတော့ပြော့ထားတာတန်တရားကပူပြီးတော့ရှိတယ်တန်တရားပူပြီးတော့ပြော့ကျယ်တယ်အတိုင်းအဆမရှိဘူး ဘယ်လောက်ကြောက်ကြကောင်းတယ်လဲကြည့်ပါလား။ကိုကတိုင်းတာလို့ရပါမလား။တရားတိုင်းတာလို့မရဘူး။ဒါပဲ။ငယ်တိရစ္ဆာန်ပိဋ္ဌာသူငယ်ခေါ်တဲ့အပေအပါဝင်မဲ့အပေတန်တရားပါဝင်ပေါ့လေ။လူဘဝနတ်ဘဝတွေဒါတွေမဆုံးနိုင်ဘူး။လူဘဝနတ်ဘဝတွေကအုံနာတေဒုက္ခကြီးတွေဒါတွေလည်းမဆုံးနိုင်ဘူး။အပြော့အမှန်ကျေတာ။လွန်ခဲ့တဲ့နဗရကသန္တရာဘောလေအစမရှိတဲ့ဘဝတွေကလည်းပဲဘလောက်များခဲ့ပါလဲဆိုတာဒါမပြောနိုင်ဘူး။ တကယ်လို့ယခုလူဘဝရရှိပြီးတော့ဝိပဿနာတရားတွေအာမထုံပြီလို့သောတာပန်မဖြစ်သေးဘူးဆိုလို့ရှိရင်နောက်လည်းပဲဘယ်လောက်ထိဆက်ရအောင်လည်းမသိဘူးသမုဒ္ဒရာတွေကရေးပြီးအတိုင်းအဆရေတွက်လို့မရသလိုဘဝကြီးရေတွက်လို့ရမှာမဟုတ်ဘူးဒါဒီတွက်ဒါဒီစဉ်းစားရမှာပါလို့ အဲ့ဒါသမုတ်တရားကျဲကအတိုင်းစားမရှိတဲ့ရေတွေနဲ့ပေါ်နေတာမှာသင်စားပြီးတော့ကျန်ကံကပြထားတယ်တမအဆုံးမထင်သောတန်တရားဝဆင်းရဲ့ဒီဟုသင်တန်တရားဝဆင်းရဲ့ဒီဟုသောသမုတ်တရားရေတဲ့အဲ့ဒီသမုတ်တရားရေအများကြီးပေါ့အများကြီးပဲအဲ့ဒီဟာတွေကိုခန့်ချောက်ခြင်းနဲ့ဘုရားခန့်ချောက်ခြင်းတယ်ပတ္တပတ္တိမေကခန့်ချောက်ခြင်းတယ် သောတာပတိမဲ့မရသေးရင်သောတာပန်မဖြစ်သေးရင်အပယ်လည်းပဲအတိုင်းစားမရှိအပယ်တန်တရားလည်းအတိုင်းစားမရှိလူဘဝနတ်ဘဝလည်းအတိုင်းစားမရှိဟောသောတာပတိမဲ့ရလိုက်တာနဲ့ပဲခါတဲ့အပယ်လည်းပဲအပယ်တန်တရားအစမထင်နဲ့အဆုံးမထင်တဲ့အပယ်တန်တရားလည်းပဲဒါလည်း၆သွားပြီငရေသိက္ခာပိဋကအတိကပြရတာမရှိတော့ဘူးဆရာ ရစ်ချခံရမရှိဘူးဆိုလို့ရှိရင်မိကြီးကတိမ်ခေါ်သွားတယ်လို့ပေါ့တိမ်ခေါ်သွားပြီကော့သွားပြီအပယ်လေးပါးကော့သွားပြီလူဘဝနတ်ဘဝတောင်မှအဲခုနှစ်ဘဝတယ်ဟောလေပို့ပြီးတော့ဖြစ်ရတဲ့ဆင်းရဲတွေမရှိတော့ဘူးအဲ့ဒါကြီးကျင်းသွားတယ်ပို့ပဲဆိုလို့ရှိရင်တော့ဘဝပြတ်ဖို့ဒါပဲရှိတော့တာပဲလူဘဝနတ်ဘဝဆိုတာအပယ်ထောက်လို့ရှိရင် ချမ်းသာလို့ဆိုရပေမဲ့လို့ကုဏတေဒုက္ခပြေတွေကမဆုံးဘူးဒါတွေကအဲတော့လူဘဝနတ်ဘဝဒုက္ကတိခုနဘဝတဲ့ပို့ပြီးတော့ကြည့်ရတယ်ကြုံရတဲ့ဆင်းရဲတွေတဲ့အဲဒီဆင်းရဲတွေကိုလည်းပဲဆောက်ခန့်စေတာပတ္တဝတိမမယာသိရဲ့လူဘဝလည်းပဲအဆုံးမထင်ဘူးနတ်ဘဝလည်းပဲအဆုံးမထင်သေးအဆုံးမမြင်သေးဘူးဟောအခုဓမ္မဘဝကန့်တတ်လို့ရသွားပြီ လူတုဂတိဘဝနတ်တုဂတိဘဝခုနှစ်ဘဝတဲ့ပိုးပြီးတော့ဖြစ်ရတဲ့ဆင်းရဲကြီးတဲ့ဟိုဘက်မရှိတော့ဘူးဘယ်တော့ကောင်းတယ်ဘုန်းကြီးတို့ယရဏတုံမှာဟောထားတယ်ယေရိယသစ္စာနိဝိဘာဝယံတိကမ္မီရာပင်ညာသုတေတိတာနိသင်္ဇဝိဇေဝတိပုတံပမတာနတေဘဝံအထမမာရိယံတိကမ္မီရာပင်ညာ နည်းနည်းသောဉာဏ်ပညာရှိတော်မူသောမြတ်စွာဘုရားသည်သူတိတိတာနိကောင်းစွာဟောကြားတော်မူအပ်ကုန်သောအရိယသစ္စာနိအရိယပုဂ္ဂိုလ်တို့သိရတဲ့အမှန်တရားတို့ကိုရေတပုရိတာယင်သောတာပန်ပုဂ္ဂိုလ်တို့သည်ဝိဘာဝယံတိမိမိတဏ္ဍာမှာသင်ရှားစေတဲ့အနေအချင်းထိုးတွင်း၍ရှိရင်ကုန်၏နဲ့နဲတော့ဉာဏ်ပညာရှိတော်မူတဲ့မြတ်စွာဘုရားကိုယ်တိုင်

သောတာပန်သူတော်ကောင်းပုဂ္ဂိုလ်တို့သည်ကိစ္စဥတ္တပမတ္တာဥတ္တပမတ္တာပြင်းပြထန်ထန်တရားမေ့လျော်ကုန်သည်ဖြစ်၍ကိစ္စအဲဘုဒ္ဓမတ္တာတရားမေ့လျော်ကုန်သည်လူမေ့လျော်ပေါ်ဝဆာသာနေကုန်သည်ကိစ္စဘိဟွန်တိအကယေရာဖြစ်ကုန်၏တဲ့ဘုဒ္ဓမတ္တာဟိုတရားမင်းကြီးလို့ဟောတယ် ပြီးတော့လူကြီးလောကမှာလည်းပဲအနာတပိသတိတို့လို့ဝိသကတကမာကြီးတို့လို့ပေါ့။အဲဝိသကတကမာကြီးဆိုလို့ရှိရင်ခဏနေသမီးတွေကသောတာပန်ဖြစ်နေနေပါတယ်။အနာတပိသတိကတော့တော်တော်အရေးကြီးမှသောတာပန်ဖြစ်ပါတယ်။အဲဒီလိုပုံကိုယ်ကြီးဘုံစင်ဆံပြီးတော့သွားရမယ်။ကာမဂုဏ်နဲ့မွေ့လျောပြီးတော့မိမိလေးရောနေကြတဲ့သောတာပန်ပုဂ္ဂိုလ်တွေတဲ့။တရားမေ့ပြီးတော့ ကာမဂုဏ်နဲ့ပျော်ဝဲပြီးတော့ပြင်းပြထန်ထန်နေတဲ့ပုဂ္ဂိုလ်ဒီတောင်မှဒီလိုဆိုလိုတဲ့နတ္တေဘုံအတ္တမမာရိယံတိဒေတောသောတာပန်ပုဂ္ဂိုလ်တို့သည်အတ္တမအတ္တမရှိခုမြောက်ဘဝကိုနအာတိယာတိမယူကြကုန်တဲ့နောက်ရှိခုမြောက်ဘဝမျိုးတော့ခုနဘဝနဲ့ပဲသူတို့ခန္ဓာသတ်သိမ့်မယ်လို့ဒီလိုဆိုလိုပါတယ် အဲ့တော့ဘဝကြီးဘယ်လောက်သာတူသွားပြီလဲရှင်သာဘယ်လောက်ကောင်းတယ်လဲမနချမ်းသာလားမနချမ်းသာမနကောင်းတာတော့ဒါသောတာပတ္တိမဲ့ရဲ့အဲဂုံတတ္တိအထူးတစ်ခုပေါ်လိမ့်မှာအဲ့ဒါကိုဘုန်းကြီးတို့ကြည့်ရင်ဆရာတော်ဆရာကြီးကအဆုံးမတင်ဝိရေရင်ကျင့်စဉ်၆သေးပြီတဲ့အဆုံးမတင်တဲ့သောတာပတ္တိမဲ့မရသေးရဲ့အဆုံးမတင်တဲ့အဆုံးမမြင်တဲ့ တန်တရားကိုဆင်းရဲပြီဟူသောမြစ်တင်လည်းရေကြီးတဲ့အတိုင်းစားမရှိတဲ့ရေပေါ့လေသမုဒ္ဒရာရေနဲ့တောင်မှနှိုက်ချထားတာသင်စားပြီးတော့ပြောထားတာအဲ့ဒီအဲ့ဒါ၆ခန်းစီတယ်အများဆုံးနေရလို့ရှိရင်သုကတိဘဝခေါ်တဲ့လူကြီးနတ်ကြီးခုနှစ်ဘဝပဲသုံးကြီးဆိုင်ကြီးနဲ့နေလို့ရှိရင်တော့ခုနှစ်ဘဝပဲလူသောတာပန်ပုဂ္ဂိုလ်ကလူဘဝမှာ ထက်ခါထက်ခါဘောလို့အကျိုးပြထနေလည်းပဲတဘဝလို့ယူရတယ်။နတ်သောတာပန်လည်းပဲနတ်ပြည်လောကမှာအကျိုးပြထနေလည်းပဲတဘဝပဲယူရတာ။သုံးဆန်းကြီးအနေနဲ့ပြောတာ။လူသောတာပန်ကနေပြီးတော့နတ်ပြည်ရောက်သွားတဲ့နတ်လောကရောက်လိုက်ပေါ့လေ။နတ်လောကနေပြီးတော့တခါလူပြည်ပြန်ရောက်လိုက်ဆိုအပြန်အလှန်ဘယ်လိုဘဝအဲ့လောက်ပဲနေရမယ်။ဘယ်လောက်ကောင်းလဲ။မတွဲတာလို့ဒီခုနှစ်ဘဝနေရပြီပဲလို့ အောက်တနောက်တဘဝမဟုတ်ဘူးထက်တန်းစားဘဝနဲ့သွားရမှာသူရှိလည်းပဲသူထက်တန်းစားနတ်ရှိလည်းနတ်ထက်တန်းစားထက်တန်းစားဘဝနဲ့သွားရမှာဘယ်တော့မှအောက်တန်းနောက်တန်းမရှိဘူးမှန်ကောင်းတယ်အဲ့တော့သူသတိပဋ္ဌာန်တရားတွေအားထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်စဉ်တက်လာတာအားထုတ်တဲ့ခဏမှာလည်းပဲမိမိရဲ့စိတ်နဲ့စိတ်ထားတွေမြင့်မားသွားအောင်စိုးမြင့်နေတာအဲ့ဒါစိတ်နဲ့စိတ်ထားတွေကြီးသွားအောင်ထွားကြိုင်သွားအောင် မြင့်သွားအောင်ညက်သွားအောင်ပေါ့ဒါပဲဖြစ်ပွားစေတတ်ကြောင်းရညီစွာတဲ့ဖြစ်ပွားစေတတ်ဘာဝိတိတိဘာဝနာဆိုတာဖြစ်ပွားစေတတ်ဖြစ်ပွားစေတတ်အကြောင်းကြောင့်အောက်တမ်းမကြထက်တန်းကြတေမသူမာတဲ့ထက်တန်းကြတော့သူကကဲတင်တာဒီဘာဝနာတရားကဲတင်တာထက်တန်းကြတေမသူမာမြတ်ဓမ္မစိတ်ချကိုယ်ွယ်ရာတဲ့ဒီမြတ်ဓမ္မ ဒီဒိဋ္ဌံတရားဥပဒနာတရားတရားမှတစ်ဆင့်ဆက်ပြီးတော့မတရားဘူးတကယ်အကုသိုလ်ပဲဓမ္မမကောင်းဘူးစိတ်နေစိတ်ထားတွေဒါလည်းဓမ္မကြီးအောင်ထွားအောင်မြင့်အောင်မြအောင်ရက်ဖို့ရာအတွက်အဲ့ဒါလေးကိုရှင်းပွားစေတာပဲဓမ္မသီလဓမ္မကြီးပညာအကျင့်တွေဟောလိုက်တာလေတစ်ချက်မှရဲ့တစ်ချက်တစ်ချက်စာတစ်ချက်စာဟောလို့စိတ်ကိုဓမ္မညစ်တင်သေးတာပဲဓမ္မကံသီလအခြေတည်ပြီးတော့ဟိုလေတက်တာတတိပြုနော်ဓမ္မကြီးဟုတ်တယ်ပါ အမြတ်ဟိုအမြတ်သမာဓိကြည့်အောင်လို့မလုပ်ပါနဲ့တန်နေမိပါခြင်းနဲ့ထိတ်တယ်ရတယ်အခြေခံသီလပြည့်စုံတယ်ဆိုတဲ့ကောမလို့ကောင်းကြောက်ကောင်းနဲ့အဲကာယကံရဝစီကံရဝစီဖက်ဆုံးရောက်သွားတဲ့အကျဉ်းသားဆုံးပြည့်ပြီသားလေဒါဒီကုသနာကိုကျင်းတယ်ဆိုတဲ့ကောကိုရင်ကျင်းမှုနှုတ်ရင်ကျင်းမှုအဲကိုသိမ်မွေးမှုနှုတ်သိမ်မွေးမှုဒါတွေရတယ်ဘလောက်ကောင်းလဲ ဟောအခုကိုယ်တည်းတက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှုအရှုနိုင်လားဟောလည်းမမြဲအမြဲပြကြောင်းကြဆိုင်ပြီးကြောင်းကြဆိုင်ပြီးတော့ဆွေးရတဲ့တတိတွေဖြည်းပြီးတော့ရှုမိတဲ့အာရုံမှာစိတ်ကလေးစိုက်စိုက်ကြအဲ့ဒီခိုက်တာမှာမတော့မသိနဲ့လောဘဒေါသမောဟအကျဉ်းစီတွေမရှိဘူးတမန်ဒါကြီးကျင်းနေတာအောက်တန်းနောက်တန်းကြအောင်လို့ဆွဲချဆွဲချတဲ့လောဘဒေါသမောဟဒါကြီးမရှိဘူးဒါကြီးကျင်းနေတာညာလေးတွေဖြစ်သွားပြီဆိုလို့ဒီပိုင်နိုင်စွာရှိမိတဲ့အာယုန်နဲ့စပြီးတော့ ကိလေသာမျိုးပါပြတ်သွားတာဟိုတနေ့ကရှင်းပြတဲ့အတိုင်းပိုးပြီးတော့စိတ်နေစိတ်ထားလေးကကြည်သွားတယ်ထွားသွားတယ်ညင့်သွားတယ်မြတ်သွားတယ်ဘယ်လောက်ကောင်းလဲတနေ့တဲ့တနေ့ကစိတ်နေစိတ်ထားလေးကတခါတည်းကြီးမားပြီးတော့ဖွံ့ဖြိုးပြီးတော့လာတာအမှန်ကောင်းတယ်ဒီတိုင်းသမာဓိတရားမကျင့်သုံးဘူးသမာဓိတရားမကျင့်သုံးဘူးဆိုလို့ရှိရင်ဉာဏ်ရမပွင့်ဘူးဆိုလို့ရှိရင် စိတ်တွေစိတ်သားတွေအောက်တန်းကျနေတာပဲလောဘဒေါသမောဟအဖြစ်ခံပြီးတော့အောက်တန်းကျနေတာပဲဒီလောဘဒေါသမောဟကိလေသာတွေကသူကအာယုနဲ့ပူးပေါင်းပြီးတော့အောက်ကိုဆွဲချနေတာကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကိုအောက်တန်းတော်တန်းကျတော့သူကဆွဲဆွဲချနေတာအခုဓမ္မအာယုနဲ့ပူးပေါင်းပြီးတော့ကိလေသာတွေရဲ့ဆွဲအားမရတော့ဘူးဆွဲရမရတော့ဘူးဘယ်လောက်ကောင်းတယ်ပဲရတော့မလဲကိုယ်ရဲ့စိုက်ပြီးတော့လုံးလုံးတယ်လေးသူ့စိုက်ပြီးတော့ကတ်လိုက်နေတာကို စိတ်တွန်းအားကလည်းအများအားပေးနေတာအမြဲမပြတ်ဓမ္မကြောင့်ရဆိုင်ပေးနေတာနည်းနည်းလေးမှမရောစေဘူးစိတ်ကလေးနည်းနည်းလေးမှဤသက်သက်မဖြစ်စေဘူးအပူတပြင်းရှင်းရှင်းရဲပေါ်ဒီဓမ္မကြောင့်ရဆိုင်ပေးနေတာတွန်းပေးနေတာတွန်းအားသိကောင်းတွန်းအားပြောညံ့တဲ့ပုဂ္ဂိုလ်တွေကတော့ဘယ်ရလိမ့်မလဲတတိပဲဖြစ်လိမ့်မယ်တွန်းအားခြင်းမရှိဘူးဆိုလို့ရှိရင်တော့ပဲတတိကိုလုံးလုံးမရှိတော့ဘူးတတိတွေမဲ့နေတာတတိတွေမဲ့စိတ်အစည်းအဝေးပြဲပြီးတော့ဟောတာယာကဲနဲ့တွေ့တိုင်းလိုက်ဆိုဒီမှာတာယာလိုက်တာပဲ စိတ်လေးစိတ်သားနှိမ့်ကြသွားပြီမုန်းကြနဲ့တွေ့ပြီဆိုလို့ရှိရင်ချက်ချင်းပဲမုန်းမှုဖြစ်တာပဲမျက်မှုဖြစ်တာပဲဒေါသတွေဖြစ်သွားပြီဒီမှာစိတ်လေးစိတ်သားတွေအောက်တန်းနောက်တန်းကျသွားပြီဂုဏ်ယူကြနဲ့တွေ့ပြီဆိုလို့ရှိရင်ဟာဖြစ်လိုက်တဲ့မာနတွေမှာလည်းကလည်းဂုဏ်ယူမှုရင်ဝင်ကြွားမှုတွေကများပါလေသူများကောင်းစားတာမနာလိုတာအိတ်သားတွေကိုယ်ပိုင်တဲ့သူများနဲ့မဆက်ဆံရင်ပြီးမခံလိုတာဝန်တုံမှုတွေပေါ့အများကြီးပါပဲစိတ်နေစိတ်သားတွေအောက်တန်းတော့တန်းကြနေတာတမန် အဲ့တော့အာယုန်နဲ့ပူပေါင်းပြီးတော့ကိလေသာတွေကငကူကဆွဲရလေခက်ကောင်းကောင်းဆိုတော့ဆွဲဆွဲချနေတာကိလေသာမကင်းတဲ့ပုဂ္ဂိုလ်စိတ်နေစိတ်ဓာတ်ကြီးသွားတာဖွာသွားတာမြင့်သွားတာမြတ်သွားတာကိုမရှိပါဘူးအောက်တန်းတော့တန်းကြနေတာပါပဲငကူကအဝိဇ္ဇာတဏှာတက်ခံကပါလာတော့ပေါ့လို့ပဲသာစိတ်ကြီးဖြစ်နေဖြစ်တာတယ်ဆိုတော့ဒီလိုပဲအောက်တန်းတော့တန်းကြနေတာအောက်တန်းတော့တန်းကြတော့ဟောစိတ်နေစိတ်ဓာတ်အောက်တန်းတော့တန်းကြတဲ့ပုဂ္ဂိုလ်ဟာ အတွေးကလည်းပဲအောက်တန်းနောက်တန်းကြတော့သူ့ပါဇက်ကထွက်လာတာနဲ့တန်ရှင်းတဲ့အကျိုးရှိတဲ့စကားမထွက်ဘူးမမှန်တာတွေသူနဲ့သူမိတ်ကျတဲ့စကားတွေကြံကြံတန်တန်စိတ်တိုင်းထွက်တဲ့စကားတွေအကျိုးမရှိတဲ့ပင်ကျင်းတဲ့စကားတွေပဲထွက်ပါပဲသူကိုယ်မူရာလုံးလို့ရှိရင်လည်းသူများညှင်းဆဲတာသူများတတ်ဖြတ်တာသူများပြည့်စုံမတရားယူတာအမိစ္ဆာစရာကိုပြည့်စုံတာဒါတွေလည်းဖြစ်လာမှာပဲစိတ်နဲ့စိတ်ထားညံ့တော့စိတ်နဲ့စိတ်ထားအောက်တန်းတော့တန်းကြတော့ နှုတ်မူရလဲအောက်တန်းတော့တာကြပြီကိုယ်မူရလဲအောက်တန်းတော့တာကြပြီကြပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘယ်ဘဝအဆုမြင့်ပါတော့မလဲဒီဘဝကဘယ်တက်မှဆက်နိုင်ပါတော့မလဲအဲ့ဒီလိုဘဝဒီနဲ့ကြီးပဲသွားနေရမှာပဲဒါသိကြတယ်သိကြတယ်ဓမ္မအဲ့တော့အဲ့ဒီလိုပုဂ္ဂိုလ်ဆိုလို့ရှိရင်ကောင်းရာသူတိဘဝလာဖို့တော့မှသိမမြင်ပါဘူးမကောင်းတဲ့ဘဝပဲဒီမှာသွားနေမှာပါပဲ အဲဒါကုသိုလ်တွေမေ့ပြီးတော့အကုသိုလ်နဲ့အချိန်ကုန်နေတဲ့ပုဂ္ဂိုလ်ဆိုတော့အောက်တန်းနောက်တန်းဘွားလေကြီးပဲဒါနဲ့ပဲပြီးရတာတောင်ကျမ်းဂန်များမှာပမတ္တတတဟိနာမတတ္တတော့အပါယတကတိယတရိတာလို့ဆိုထားတယ်ဟိမိုင်းပမတ္တတဟိနာမကုသိုလ်ရေးမေ့လျော့နေသောပုဂ္ဂိုလ်ပုဂ္ဂိုလ်ဤဒီမှာတဲ့ဒါနကုသိုလ်မေ့နေတာ ဒီလာတွေသောက်တရားမှာကိုကြုတ်ဒီလာတွေကောင်းအောင်မသိတာအထူးအဖြစ်အခုလိုစိတ်နေစိတ်ထားတွေကြီးထွားမြင့်မြတ်သွားကိုရာအတွက်ပရိပဒံတရားတွေအထုရမှာမသိပါဘူးသတ္တသာကုသိုလ်တွေမိနေတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒါပမတ္တခေါ်တယ်မိလျော့နေသူတဲ့ကုသိုလ်တွေမိလျော့နေသူတဲ့လူဝေးကိစ္စဟင်းဇီဝရေးကိစ္စလောကီပညာရေးကိစ္စ အိမ်တော်ရေးကိစ္စကာမဂုဏ်ကိစ္စဒါတွေနဲ့ပဲအချိန်ကုန်နေတာပေါ့အချိန်ကုန်ပြီးတော့သူစိတ်တရားတွေနဲ့ပဲအချိန်ကုန်နေဒါတွေကိုပြောတာပါအဲ့ဒါပမတ္တခေါ်တယ်အဲ့ဒီကုသိုလ်တရားမေ့လျော့နေတဲ့ပုဂ္ဂိုလ်မှာတတ်တာတော့၄ပါးကအပါယာအပေတို့ဒီတက္ကကိယတတိတာမိမိနေအိမ်နဲ့မခြားဖြစ်ကုန်၏တဲ့မိမိနေအိမ်နဲ့ဘာမှမဖြစ်ဘာမှမဖြစ်လူတွေမှာဆိုလို့ရှိရင်နေစရာရှိရတာဟုတ်အခုလိုမိုးခါဆိုလို့ရှိရင်နေအိမ်ဆိုတာရှိရတာ ကိုယ်နေအိမ်မှာပဲအနေများတာပဲကိုယ်ပဲမရှိဘူးဆိုရင်ငှားပြီးတော့နေရတာပဲနေအိမ်မှာပဲလူတွေအနေများတာပဲဝကျင်းလေးမှာပဲအနေများတာပဲအဲကိစ္စတွေပါရှိလို့ရှိရင်တော့ခုနလူတွေကိစ္စစီးပွားရေးကိစ္စဒါတွေရှိလို့ရှိရင်တောင်းတနာတော့ဒါအပြင်သွားရတာရှိပါရဲ့ဒါပေမဲ့လို့ကိုယ်နေအိမ်မှာပဲအနေများတာပါပဲအပြင်ထွက်ပြီးတော့အပြင်မှာနေရတာကနဲတယ်ဒါလိုပဲခုနကုသိုလ်ရေးမေ့လျော်ပြီးတော့နေတာအထူးအပြင်ကုသိုလ်သတိပ္ပံတရားတွေ သာသနာပွင့်လင်းခိုင်းမှာပေါ့ဒီအထုရမှာမသိပဲနဲ့ခုနလောကီကိစ္စတွေနဲ့ပဲအချိန်ကုန်နေတာကာမဂုဏ်ကိစ္စအိမ်တော်ရေးကိစ္စကြီးပွားရေးကိစ္စဒါတွေနဲ့ပဲအချိန်ကုန်ပြီးတော့ထက်တန်းစားကုသိုလ်တွေမိမိရဲ့စိတ်နဲ့စိတ်ထားတွေမြင့်မသွားအောင်လို့တိုးမြင့်ပေးတဲ့ဘာဝနာကုသိုလ်တရားတွေအထုရမှာမသိတဲ့ပုဂ္ဂိုလ်တွေပေါ့အဲ့ဒီပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့ဘယ်တမစိတ်နေစိတ်ဓာတ်မမြင့်မတော့ ဘာဖြစ်လို့အကုသိုလ်ကလည်းအကျိုးပေးမှာပေါ့မကောင်းတဲ့ဒုစရိုက်တရားအကျိုးပေးမှာအကျိုးပေးတော့ဘယ်ပဲသွားမှာပဲအဲအိမ်မှရှိတဲ့ပုဂ္ဂိုလ်ဟာအဲနေနဲ့မကင်းတဲ့ပုဂ္ဂိုလ်ကနေမှာအနေများတယ်လို့ပေါ့အပြစ်ထွက်တဲ့အချိန်လေးကနေပါတယ်ကိုယ့်အိမ်မှာအနေများတယ်ကုသိုလ်တရားမေ့လျော့တဲ့ပုဂ္ဂိုလ်ဟာမိမိနေအိမ်နဲ့တူတဲ့အပေပဲသွားတာပဲဒီလိုဆိုရဲစိတ်ဆိုတာမျိုးကဆိုပပတ္တိရမတိမနောဆိုတာ စိတ်ဟာမတော်တဲ့သူကပြောတယ်မတော်တဲ့သူပြောတယ်လာပဲတော်တဲ့သူဆိုလို့ရှိရင်တော့ပြောခဲ့တယ်ပြပါလားပရိပ္ပံတရားတွေအတုခိုင်းစိတ်ကကိုရောက်နေကြပြီပဲအမြင်ကောင်းကြားကောင်းနားကောင်းရတာကောတိတိကောင်းရုံရုံနေတာပဲလိုက်မှပြင်ဆွဲယူဒီပြန်ကဒီလိုလုပ်ရုံနေတာပဲပထမကနောက်မှအသားလေးအချိန်လေးရပြီးအသားလေးကြလာတော့ဒီဘက်မှာကိုယ်ကမှအရောက်များလာတာ ကာမဂုဏ်အာယုန်တွေပေါ်မှာတခါတည်းဖြစ်ကျင်နေဖြစ်နေတဲ့စိတ်ကိုအတင်းဆွဲယူပြီးတော့ကိုယ်ထဲမှာကတ်လိုက်တာစိတ်ကလည်းနေကျင်းသွားအောင်လုပ်လိုက်ကိုယ်ကအရောက်များလာတဲ့အခါကျတော့ဟောစိတ်ကလေးနေကျင်းသွားပြီကိုယ်ကကိုယ်ကပေါ်ရပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတဲ့အခါကျတော့နေကျင်းသွားပြီအပြင်းမှာအပြင်းသွားမဲ့စိတ်မရှိဘူးပေါ့လေနေကျင်းရနေပြီးတော့ကိုယ်ထဲမှာကိုယ်ပဲနေကျဲကျဲနဲ့တခါတိလာကြတယ်အသေးပေါ်လေးကြီးကသိလာတော့အထူးအပြင်း ဥရိယပြညာမိုင်းလောင်ညာရောက်ပြီဆိုဆိုလို့ရှိရင်ဟိုအသေးပွဲလေးတွေအစအကုန်ပြီးလာသုံးနေတာပဲခုနကယောဂီတွေပြောကြတယ်ရှုပ်ချက်ခတ်နေတာပဲမှတ်စီရတယ်လည်းမရတာပြီးစီရတယ်လည်းမရတာတဲ့သူတို့ကတော့ကြီးသွားပြီးတော့ပြောကြတာမှန်ကတော့အဋ္ဌဉာဏ်ကြီးကပွားလာအဋ္ဌဉာဏ်ကြီးတိုးလာတာကကိုယ်ထဲမှာအမြင့်ကျဲလာတာထူးကြလာတာအဲဥရိယပြညာမိုင်းလောင်ရပြီဆိုလို့ရှိရင်ကိုကအာကလေးဘဝဟာတွေဟောရိုးရိုးစဉ်းစားပြီးတော့ယူလို့မရတဲ့ဟာတွေတောင်မှ ဟိုအကန့်လိုက်ကန့်လိုက်ဝါရုပ်ရှင်ပြဆိုတော့လားပေါ်နေတာထူးကြတယ်စိတ်နယ်ကျဲလာတာတတိအားကောင်းသလောက်စင်ရင်နှလုံးပြလိုက်လို့ရှိရင်အကုန်လုံးတခါလေအကန့်အကန့်အကန့်အကန့်နဲ့ပေါ်ပေါ်လာတာစိတ်နယ်ကျဲတာအဲ့လိုနယ်ကျဲပုံမျိုးကကောင်းတယ်ကိုယ်လေးကသဘောမှန်နေရုပ်နဲ့နဲ့သက်တဲ့သဘောမှန်နေပေါ့လေဒါလေးကိုအဲအသေးဝလေးတွေကသာတိတိပြီးတော့နေကြခြင်းနဲ့သိတာကောင်းတယ်ဟောနေကြခြင်းသိတာလေနောက်တော့လက်ရှိကောင်းပူဇာနာကြီး ရာပြီးတော့သဘောတက်တက်လေးမရှိရှိလေးမှတ်လာတာမုံမွားမွားလေးတွေမှတ်လာတာနောက်သင်္လေးဝုန်လေးမှတ်လာတာသင်္လေးဝုန်မှတ်မှတ်လာရတဲ့ခါကျတော့ဖောင်းတာပင်တာလေးတွေကြောက်သွားတဲ့ခါကထိုင်တာတိတာလေးတွေမှတ်နေရတခါတခါထိုင်တာတိတာလေးကြောက်နေဖောင်းတာပင်တာလေးတွေမှတ်နေရတခါတခါဖောင်းပိန်ထိုင်ပြီးလေးချက်ပြောင်းအတိကလေးတက်တက်လေးတွေမှတ်နေရတာစိတ်နေကျင်းသွားတာစိတ်ကလေးစိတ်နေကျင်းသွားတာစိတ်ကလေးနေကျင်းသွားလေလေခုနလောဘဒေါသမောဟကိလေသာဆွဲအားတွေကလွတ်သွားပြီနေကျင်းသွားလေလေဆွဲအားတွေကလွတ်သွားလေလေ ဒီစိတ်ကလေးများတကားလဲကောင်းကင်ထဲကအဲဝေ့ပြီးတော့များနေသလားခင်ရလောက်အောင်ပေါ့ဒီခါလေးနေကျင်းသွားတာသိတာနေကျင်းတဲ့ကျင်းရနေပြီးတော့နောက်ဆုံးအဲဒီစိတ်ကလေးပြတ်သွားတာငြိမ့်သွားတာအဲ့ဒီထိရောက်သွားအဲ့ဒီထိရောက်သွားပြီဆိုလို့ရှိရင်ဘယ်တော့ကောင်းမလဲအများကြီးကောင်းတာပေါ့ကာမဂုဏ်အာယုန်နဲ့ပူပေါင်းပြီးတော့ကိလေသာရဲ့ဆွဲအားကလွတ်သွားတာအဲ့ဒါမှကြီးသွားတာစိတ်ကလေးတွေကထွားသွားတာဖွံ့ပြိုးသွားတာ မြင့်သွားတာမြတ်သွားတာဟောဒါပြောတာဒီလိုမြတ်ရပါသူဘာဝနာတရားမရှိဘဲနဲ့မစိတ်နဲ့စိတ်ဓာတ်ညှင်းမြတ်တယ်လို့ပြောကြတာတွေရှိတယ်ဘယ်စိတ်နဲ့စိတ်ဓာတ်ညှင်းမြတ်နိုင်မှာမလဲမဟုတ်တဲ့ဟာပဲစိတ်မှာကြီးထွားမှမလုပ်ခဲနဲ့ဟာစိတ်ကြီးထွားလုပ်တဲ့နည်းမှမရှိဘဲနဲ့ဒီပုဂ္ဂိုလ်ကစိတ်နဲ့စိတ်ဓာတ်မြင်ပါတယ်လို့ပြောလို့ဖြစ်ပါမလားဉာဏ်ဉာဏ်တဏှာရုပ်မှမှစိတ်ကူးတွေမတော်တဲ့စိတ်ကူးတွေမရှိရင်သာနေမှာပေါ့ဒီမှာရိုးရိုးအလတ်စားတဲ့အလူစားကတော့ အဲဒီစိတ်နဲ့စိတ်သားမြင့်မြတ်တယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့ရှိနေမှာပါဘာဝနာလက်ကင်မရှိဘဲနဲ့ကတော့ဘယ်ပုဂ္ဂိုလ်မှအရိယပုဂ္ဂိုလ်ကလွဲလို့ရှိဘယ်ပုဂ္ဂိုလ်မှမမြင့်မြတ်နိုင်ဘူးအောက်တန်းတော့တန်းကြနေတာဒီဘာဝနာဘာဝနာလက်ကင်ပြီးမှစိတ်နဲ့စိတ်ထားမြင်မှာတာဒါထက်ပြရမယ်ဒီမှာဒါဝင်လို့ဘုန်းကြီးကလည်းဘာဝနာဆိုတဲ့စကားလုံးကိုအတိပ္ပယ်ပေါက်အောင်ဆိုပြီးတော့စိတ်နေကြီးထွား ညီမဖို့ရာတဲ့အဲ့ဒါပါလားဖြစ်ပွားစေတအကြောင်းရညီစွာဘာဝနာရဲ့ပြုတ်ကိုခေါ်တာဓမ္မတက်တန်းကြတင်မသူမာမြတ်ဓမ္မစိတ်ချကိုဝေရာဆိုတာဓမ္မဒါလေးကိုပြောထားပါတယ်လက်ကောင်းတယ်အဲ့တော့ခုတရားအထုတ်တယ်ဆိုတာဘာဝနာတရားအထုတ်တယ်ဆိုတာဒီတိုင်းမိမိရဲ့စိတ်နဲ့စိတ်ဓာတ်ကြီးထွားအောင်လို့ဘာဝနာအမှုမပြုဘူးဆိုရင်ကြုံတွေ့ရတဲ့အာရုံလေးနဲ့စပြီးတော့ အခုအမြင်အာယုံနဲ့စပြီးတော့ဟိုတာယာကြာလေးဆိုလို့ရှိရင်တာယာကြာအာယုံနဲ့ပူပေါင်းပြီးတော့ຢာကကຢာကမသိတဲ့ပုဂ္ဂိုလ်ကိုနှိမ့်ကြတော့လုပ်လိုက်နည်းနည်းလေးကနေပြီးတော့ညံ့ညံ့ကျညံ့ညံ့ကျနေပြီးတော့တောင်းကျမ်းလာတာကျမ်းကျမ်းတလားဖြစ်လာတာကာကံမပစီကံရောတခါတည်းလူကျူးတဲ့အပိုင်းတိရောက်သွားတာတွေရှိတယ်อืมမကျေနပ်စရာမုန်းစရာအာရုံနဲ့တွေ့ပြီဆိုလို့ရှိရင်ဒေါသမြင်မြင်လေးကစားပြီးတော့တလုံးလုံးနဲ့လက်ပြီးဆုံးနေတာ ပါဇက်ကကျန်ကျန်တနာပြောခြင်းအပြောလက်ကရောက်ရောက်ခြင်းလည်းရောက်သွားတာပဲဓမ္မနိစ္စသွားပြီနိစ္စသွားပြီအဲ့ဒီမကျင်တဲ့အာယုန်နဲ့ပူပေါင်းပြီးတော့ဒီဒေါသကဒေါသမကျင်တဲ့ပုဂ္ဂိုလ်ကို အောက်တန်းတောက်တန်းကြောက်သူကလှုပ်ပလိုက်တာဘယ်လောက်ဆိုးတယ်လဲမာနလည်းထုံနည်း၎င်းအိတ်တမစီရလည်းထုံနည်း၎င်းဒီတိုင်းမျိုးပါပဲကိလေသာမကျင်တဲ့ပုဂ္ဂိုလ်ကြီးကအာယုန်နဲ့ပူပေါင်းပြီးတော့ကိလေသာတွေက အောက်ဆွဲချနေတာအတောကမဏိယတရားခေါ်တယ်အောက်ကိုဆွဲချတဲ့တရားတွေတဲ့ အခုကိလေသာနဲ့ပူပေါင်းပြီးတော့ကိလေသာအဲအာယုန်နဲ့ပူပေါင်းပြီးတော့ကိလေသာရဲ့ဆွဲအားကလွတ်အောင်ဆိုပြီးတော့အခုကိုယ်ကိုယ်ထဲမှာသိဆိုင်နေတာသူကြပါလို့ထိုင်နေတဲ့ကဝမ်းပိုက်ဆိုင်ထားအေးကလေးဖောင်းတက်လာတယ်ဖောင်းတက်လာကြတာစားပြီးတော့ဆုံးသွားတဲ့ဒီသေးသေးချာချာသူ့ဆိုင်ကတ်လိုက်ကြည့်ပါ ပိန်ကြသွားလို့ကျင်လည်းရိတ်ကလေးပိန်စားစားပြီးတော့ပိန်ဆုံးတဲ့အထိစူးစိုက်ပြီးတော့ကတ်လိုက်ကြည့်ပါဘောင်းမှုပေါ်မှာစူးစိုက်ပါကတ်ခတ်လိုက်ပါလိပိန်မှုပေါ်မှာစူးစိုက်ပါကတ်ခတ်လိုက်ပါလိဆိုတဲ့တိုင်းစူးစိုက်ကတ်လိုက်ကြည့်တတိလေးဖြစ်လာတာတွေ့လိမ့်မယ်ကျွဲပြဲတဲ့တတိလေးထူးထူးခြားခြားဖြစ်လာတာတွေ့လိမ့်မယ်ဘောင်းမှုပေါ်မှာပိန်မှုပေါ်မှာစိတ်ကလေးစူးစီးစီးဖြစ်လာတာတွေ့လိမ့်မယ်ကျွဲပြဲတဲ့တတိလေးနဲ့စိတ်ကလေးစူးစီးစီးဖြစ်ဖို့ရန်ခြေပိုင်းကစိတ်တွန်းအားခေါ်တဲ့ ကြောက်ရတိုက်တဲ့သဘောလေးဝရိယဝရိယလေးနည်းနည်းလေးမှဒီအာယုံမပြောက်ကြရဘူးဟာဆိုတဲ့အနေနဲ့ပေါ့လေသူပြင်ဆင်ချက်ထားပြီးတော့ကြောက်ရတိုက်တဲ့သဘောအပူတကြီးပေါ်လိရှင်းလင်းရေးကြောင်းတဲ့စိတ်တဲ့သဘောလေးရှိနေအဆုံးပေးနေတာဒီဝိရိယတကသိရေးကြည့်တယ်ဝိရိယတအရှင်းမရှိဘူးရှိပြန်လည်းပဲ ကြော့တိကြော့ညာပါလေအစ်တိအစ်သက်ရော့တိရော့ရဲပါလေအဲ့လိုဝိရိယရှိလို့ရှိရင်တော့ဘယ်တော့မှတတိမဖြစ်ပေါင်းတာလည်းမမမယူပိန်တာလည်းမမမယူမမမယူဆိုလို့ရှိရင်ပေါင်းတဲ့ပေါ်ပိန်တဲ့ပေါ်ကလည်းစိတ်ကစူးစူးမရှိဘူးပြမယ်ပြလို့ရှိရင်ခုနကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ကိလေသာတစ်ခါဆွဲပြန်ပြီအောက်ဆွဲချစိတ်နဲ့စိတ်သားတွေအောက်တန်းနောက်တန်းကြပြန်ပြီဒီသေးသေးချာချာစူးစိုက်မှကြည့်ပါမှကြည့်လို့ရှိရင်ခုနပြောတဲ့အတိုင်း စိတ်တွန်းအားခေါ်တဲ့အပူလည်းပြင်းတင်းတင်းကြောက်ကြဆိုင်ပြီးတဲ့ဝိရိယလေးပုံမှန်ရှိနေရင်တတိယလည်းဖြစ်လာမှာပါတတိဖြစ်လာလို့ရှိရင်စိတ်လည်းပဲဗျာမရာမဖြစ်ရအောင်လို့စုစုစည်းစည်းလေးဖြစ်မှာပါသမာဓိလည်းဖြစ်လာမှာပါသမာဓိဖြစ်လာလို့ရှိရင်ရှုမိတဲ့အာယုံလေးပိုင်းပိုင်းခြားခြားသိလာမှာဉာဏ်လေးတွေလည်းပွင့်လာမယ်အာယုံနဲ့မှသိနေလည်းတက်အောင်လို့အများနဲ့ချိန်မှပေးနေတော့ဟိုကာမဂုဏ်အာယုံပဲ ချော်တော့ငော့ပြီးတော့စိတ်ကြီးထွက်မသွားဘူးဒီပေါ်မှာပဲစိတ်ကလေးကညှို့ညွတ်ပြီးတော့ကြာလာတွေ့လိုက်တွေ့လာလို့အဲ့ဒီကကြလို့ရှိရင်တစ်ချက်မှတစ်ချက်စိတ်ကလေးတိုးမြင့်ပေးနေတာနောက်တစ်ချက်မှရင်နောက်တစ်ချက်စာတိုးမြင့်ပေးနေတာဟိုလှေကလေးတက်တဲ့ကကြတော့တစ်ထစ်လှတဲ့လိုက်လို့ရှိရင်တစ်ထစ်စာအတွက်ကိုယ်ကမြင့်ပါသွားတာနောက်တစ်ထစ်လှတဲ့လို့နောက်တစ်ထစ်စာအတွက်ကလည်းမြင့်ပါသွားတာနောက်တစ်ထစ်တက်လိုက်လို့ရှိရင်နောက်တစ်ထစ်စာအတွက်မြင့်ပါသွားဟောနောက်တော့တခါတည်းအပေါ်ရောက်သွားတာလေဒါပဲအဲ့တော့ ဒီကတိပေါင်း30လောက်တဲ့မှာအထက်ရောက်မယ်ဆိုလို့ရှိရင်တစ်ထစ်လက်တဲ့တစ်ထစ်သာတွဲကကိုကမြင့်ပါသွားတာပဲအောက်ကျသွားတာမှမဟုတ်ပဲသူတခုတည်းကွက်တွဲလို့ရှိရင်တော့ဘာမှအရာမရောက်ဘူးလို့ဆိုရင်မယ်လို့အမှားတော့သူတခုတည်းကလည်းပဲကြီးရောက်တယ်သူကမြင့်နေတာပဲလေနှစ်ထစ်သာလဲနှစ်ထစ်သာတော့ကြီးရောက်တာပဲတော့ဟောနောက်တော့အပေါ်ရောက်အပေါ်ရောက်သွားတော့အဲဘေးကင်းတဲ့နေရာရောက်သွားပြီဆိုလို့ရှိရင်ဘေးရနေကျင်းတော့ဒီဘေးရ ဒီရကအောက်ဆွဲချလို့ပဲရမလဲအပေါ်မှာပဲပြန်ဝဲပြီးအပေါ်မှာပဲချမ်းသာတာနေရမှာတနည်းအားဖြင့်လည်းပဲဘုန်းကြီးတို့အခုဟိုအာဂတယဉ်နေဆိုတာရှိပါတယ်အာဂတယဉ်နေဟာလောက်စားရမ်းနေညံ့ညံ့ဖောက်တာဘဝမြည်ခြင်းဘဝနေပြီးတော့တော်တော်လေးတက်သွားနိုင်အောင်ပေါ့လေလောက်စားတွေဖောက်ရတာဖောက်လိုက်တဲ့အခါကျတော့ အာကာသယင်ကြီးပေါ်လိသုံးနဲ့ဖောက်လိုက်တော့တက်သွားတယ်သူအချိန်ရှိတော့တက်သွားတယ်အချိန်ကြနိုင်လောက်တဲ့အချိန်ကြီးရောက်တဲ့အခါကျတော့မှဒုတိယဒုံခါပေါက်ရတယ်။ပေါက်ရတယ်အဲ့ဒီအချိန်နဲ့တခါတက်သွားပြန်ရော။သူ့အချိန်ဒီလောက်ဒီနေလောက်တဲ့အချိန်ကြီးရောက်တဲ့အခါကျတော့တခါဒုံတစ်ဆင့်ဖောက်ပြန်ရော။ဖောက်တဲ့အခါကျတော့ဟောတယ်မလား။ကဘာမြင့်ကြီးဆွဲရတာလွတ်သွားတယ်။ကဘာမြင့်ကြီးဆွဲရလွတ်သွားတဲ့အခါကျတော့ဟောဒီဟာကြီးကောင်းလို့ ခုနအာသာသယဉ်ကြီးဟာအောက်မကြတော့ဘူးပုံမှားတဲ့ခါလေးရှိတယ်ဘာဖြစ်လို့လဲဓမ္မအဲဒုံးနဲ့ဖောက်ကျင်လိုက်တာကိုကဘာမင်းကြီးဆွဲရတာလွတ်သွားတာဒီလိုပဲစိတ်မှလည်းပဲခုနလောဘဒေါသမောဟဆွဲအားတာတိတ်များတာတိတ်များတာကိလေသာတွေမဖြစ်ရအောင်နေပါမယ်လို့ဆိုရင်မယ်လို့ကိလေသာပြည့်စရာနဲ့တွေ့တဲ့အခါကျတော့မရပါဘူးဖြစ်နေတာပါပဲ ဒီမှာလောဘပြောင်းရာဂပြောင်းနေပါမယ်လို့ဆိုမယ်လောဘပိပြရာဂပိစံတို့ရင်ဖြစ်နေတာပဲစိတ်ကူးနဲ့တော့ဖြစ်နေသေးတာပဲမြင်မှကြားမှနားမှစားမှထိမှမဟုတ်စိတ်ကူးနဲ့လည်းဒီမှာရင်းနေတာပဲဒေါသမဖြစ်အောင်နေပါမယ်လို့ဆိုပေမဲ့လို့ဟိုမကျင်တတ်စရာမဟုတ်ကြလေးတွေ့ပြီဆိုလို့ရှိရင်နှုတ်နှုတ်နှုတ်ကလာပြီးတော့လက်တိလက်မောင်းဆုံးစားနေတာပဲလက်တိဆုံးနေတာပဲတနှုတ်နှုတ်နဲ့ပြေးဘူးဒီမှာဘယ်မလဲလွတ်တာ ကြုံတွေ့တဲ့အာရုံလေးနဲ့စပြီးတော့ကိလေသာကဆွဲရသိကောင်းတာကိလေသာမကင်းတဲ့ပုဂ္ဂိုလ်ဒါလည်းသူကလွတ်အောင်ဆိုပြီးတော့ဒါလည်းဓမ္မဆွဲရကောင်းနဲ့ဆွဲထားတာယုံကြည်သာယုံကြည်သာမှယုံလို့ရပါမလားယုံလို့မရပါဘူးအခုလူတွေကြည့်ပါလားခေါင်းကြည်သာမှကဘာမီးကြီးဆွဲရလည်းပဲပြန်ကြတာပဲခေါင်းကြည်သာမှကဘာမီးကြီးဆွဲရပြန်ကြတာပဲယုံလို့မရဘူး နီးမမှနဲ့နီးနဲ့ကိလေသာကလွတ်အောင်လုပ်မယ်ဆိုတော့ဘလောက်ပဲဘယ်လိုပဲလုပ်လို့ဘယ်တော့မှကိလေသာနယ်ကမလွတ်နိုင်ဘူးအခုကြည့်ပါလားဘုန်းကြီးမြတ်စွာဘုရားဒေသနာတော်ဤတိုင်းဤတိုင်းဒေသနာဤတိုင်းဘုန်းကြီးတို့ပြည့်စုံကြတော့ဘုရားရဲ့ဩဝါဒခံယူပြီးတော့ကျင့်သုံးကြတဲ့ယောဂီပုဂ္ဂိုလ်တွေကကိုယ်ရဲ့စိတ်ဆိုင်တော့ပေါ်ရလေးတွေလိုက်မှနေတယ်။ပေါင်းနေပိန်နေမှနေတယ်၊ဉာဏ်သွားတဲ့အခါလည်းခြေတော့စိတ်ချပြီးတော့မှ ညာလန်းနဲ့ဘယ်လန်းနဲ့ကျွားတယ်လှမ်းတယ်ချတယ်အခြားခြားအထူးထူးမူရည်ပေါ်လို့ရှိရင်လည်းသူဖြစ်တဲ့အတိုင်းမှမှတ်တယ်အမှတ်တဲ့ခါမှာတော့သမဂါဆံကမှတ်လို့မရဘူးပေါ်ဆက်ဆက်လုပ်လို့မရဘူးခုနစိတ်တွန်းအားဆိုတာဘုန်းကြီးချက်ပြောပါတယ်ကြောင်းရဆိုင်တဲ့သဘောလေးအပူတပြင်းတင်းတင်းရဲ့ပေါ်လေးကြောင်းရဆိုင်တဲ့သဘောလေးရှိတယ်ခုနအမနာတန်နဲ့ချီပြီးတော့လေးနေတယ်အာကာသယင်ကြီးဟာတောင်တောင်ရမ်းနဲ့တွန်းလို့ပဲရမလဲရမ်းအသိကောင်းရတာလောင်စားအသိကောင်းရတာလောင်စားနေလို့မရဘူး အစမတင်တန်တရားကစပြီးတော့ဝိဇ္ဇာနဲ့တဏှာတက်ခံကပါလာတဲ့ပုဂ္ဂိုလ်ကြီးဟာဟုတ်လားစိတ်ဓာတ်ကိုကမတော်မသင့်တဲ့ဒီမှာပြောတယ်ဆိုတော့ဒီမှာအလိုက်တင်ရောက်ရောက်နေတာပဲအလိုက်တင်ရောက်နေတော့အလိုက်တင်မဲ့ကိလေသာကဒီမှာဖြစ်လွယ်နေတာပဲလောဘလည်းဖြစ်လွယ်ဒေါသဒေါသလည်းဖြစ်လွယ်ဆိုတော့ကိလေသာရဲ့ဆွဲရတာအလိုလိုပဲဒီမှာကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုဆွဲထားတာလွတ်အောင်ယုံလို့မရဘူးလွတ်အောင်ယုံလို့မရဘူး အခုကြည့်ပါလားလုံးအောင်ယုံနေကြတာကိုယ်ရဲ့စိုက်ပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးရှုတယ်မှာတွန်းအားလေးကြောက်ရစိုက်တဲ့သဘောလေးရှိတယ်တွန်းအားမရှိရင်မရဘူးငါကဖြစ်နေမှာပဲကိလေသာဆွဲရပဲခံရမှာပဲတွန်းအားပြောကြရင်လည်းမရဘူးတွန်းအားကောင်းရမယ်ကိုယ်လေးကပေါ်သမျှဟာမလွတ်တမ်းဆွဲဆွဲမြင်မှတ်ပြီးတော့ဒီပေါ်မှာပဲစိတ်ကလေးစီးယုံနေမယ်သိအောင်လုပ်မယ်ဆိုတဲ့အထူးပြင်ဆင်ချက်နဲ့ တင့်တင့်ကြီးအပူတပြင်းနဲ့ကြောင်းရဆိုင်ပြရတာကြောင်းရဆိုင်ပြီးတော့ဗာပြသူတတိလေးဖြစ်လာပြီတတိလေးဖြစ်လာတော့ဗာပြသူရှိအောင်ကစိတ်ကလေးစုစုစုဖြစ်လာပြီဟောသဘောလေးတွေဖြစ်လာပြီလာပြီဟောတိလာတဲ့အခါကျတော့စဉ်းစားကြည့်စမ်းအဲ့ဒီရှိမှတ်တဲ့စိတ်ကလေးတွေမှာပါပါတော့လောဘပါလားလောဘမပါဘူးမလားလောဘမပါတာသူရဲ့ဆွဲရတာလွတ်သွားတာပဲဒေါသရောပါလားမပါဘူးသူရဲ့ဆွဲရလွတ်သွားတာရှင်းရှင်းလေးသိနေလို့ရှိရင်ခုနက စိတ်ရဲ့တူမှုံမွားမှုခေါ်တဲ့မောဟရောပါသလားမပါဘူးမာနရောပါသလားမပါဘူးသူမြတ်ကောင်းစားတာမနာလိုတာပါသလားကိုလိုအခြားပုဂ္ဂိုလ်တွေမကောင်းစားစေချင်တဲ့ဝန်တုံမှုပါသလားပါမှမပါဘူးသူရဆွဲရလွတ်သွားတာဘုရုရဲ့အဲတွန်းအားကြောင့်နော်ဝိရိယရဲ့တွန်းအားကြောင့်ဝိရိယသိအရေးကြီးတယ်ဟုတ်လားအကုသိုလ်တွေပယ်ရေးအတွက်ခုနကိလေသာတွေကိုပယ်ရှားရေးအတွက်ဟုတ်လားတတိသမารီဥရှိတဲ့ ဘာဝနာစိတ်ကြီးတိုးတက်တဲ့စိတ်ကြီးဖြစ်ပွားရေးတွေ့သူကသိအရာရောက်တယ်သိအရာရောက်တယ်အာဂတရည်ကြီးကဘာမြည်ကြီးကကဘာမြည်ကြီးရဲ့ဆွဲရလူကြီးတွေ့အမှန်အားကောင်းတဲ့တွန်းအားကောင်းတဲ့ဒုံလိုအပ်တယ်လို့ဓမ္မဝိရိယကသိလိုအပ်တယ်တော်ယုံတော်ဝိရိယနဲ့ညာမရဘူးမရဘူးဟုတ်လားဟောဓမ္မဒုံစိတ်ဖြင့်ဖောက်လိုက်တဲ့အခါကျတော့ခဏကဘာမြည်ကြီးရဲ့ဆွဲရတော့ပါလေကောင်းအာဂတရည်ကြီးဟာဘာဖြစ်တော့ ကောင်းကင်ထဲမှာပြန်ဝဲပြီးတော့အောင်မကြဘူးဟုတ်လားစိတ်ကလေးရတဲ့ဒီတိုင်းပဲအဲရှိရအောင်လေးမှာစိတ်ကလေးရတဲ့ခါတည်းသူကလည်းသူကပြီးတော့တမင်္ဂလာပေါ့လေဟိုကိလေသာရဲ့ဆွဲအားပြန်ပြီးတော့ဖြစ်အောင်လုပ်တာတော့မှမရတော့ဘူးတမင်္ဂလာလောကလောဘတွေနှိုးကြည့်လိုက်လောဘရဲ့ဆွဲအားယူကြည့်လိုက်မနှိုးပါဘူးဒေါသရဲ့ဆွဲအားယူကြည့်လိုက်ဒေါသကမဆွဲနိုင်တော့တခါတည်းတမပြန်ဝဲပြီးတော့နေတာအဲဒီလိုအဆင့်ရောက်တဲ့အခါမှာ တက်တက်တက်တက်နဲ့ချိန်လို့တက်ပြီးတော့ဖြတ်ကြတယ်ဆိုအငိမ့်တာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးသွားမှာသိကောင်းတယ်ဟုတ်တယ်မလားအဲအဲ့ဒီပိုင်ရောက်သွားပြီဆိုလို့ရှိရင်တော့အပေတန်တရားလေအပေတန်တရားခါတဲ့ကို၆သိသွားပြီကျင့်သွားပြီလူဘဝနတ်ဘဝလည်းပဲဘာဖြစ်တော့စုံကြီးဆိုင်ကြီးတွေနဲ့အဲအများဆုံးခုနှစ်ဘဝပဲနေရတာဟုတ်လားဘယ်လောက်သက်သာသွားတယ်ဘယ်လောက်သက်သာသွားလဲတမန်အဲ့တော့တရားထုတ်တယ်ဆိုတာတနည်းအားဖြင့်ပြောလို့ရှိရင်အာယုံနဲ့ပူပေါင်းပြီးတော့ အစင်ပေါ့လေဆွဲရကောင်းကောင်းနဲ့ဆွဲနေတဲ့ကိလေသာကလွတ်အောင်ဆိုပြီးရုံနေတာဒါကရုံနေတာအခုရုံအောင်ဟုတ်လားအဲကောင်းရင်အဲခုနတောင်ပေါ်တက်တဲ့ပုဂ္ဂိုလ်အမြင့်တက်တဲ့ပုဂ္ဂိုလ်ကတစ်ထည့်ချင်းတစ်ထည့်ချင်းမှပုံမှန်လှမ်းတဲ့လူအရနေရင်ပေါ်ရောက်ပါမလားမရဘူးအောက်ပြန်ဆင်းလို့ရှိရင်အောက်ကျသွားမှာဟုတ်တယ်မလားအဲခုနဝရိယမထားတဲ့ပုဂ္ဂိုလ် ပေါ်တိုင်းအာယုံမလွတ်တမ်းမှတ်မယ်ဆိုတဲ့အထူးပြင်ဆင်ချက်လည်းမရှိဘူးရော့ရော့ရဲရဲအေးဒီအေးစစ်ဆိုလို့ရှိရင်မဖြစ်တော့အောက်ပြန်ကျနေတာဟုတ်လားအထက်ရောက်အောင်လို့တဲ့နေရင်ကပဲအောက်ပဲပြန်ကျနေတာဒီပုဂ္ဂိုလ်ကကိလေသာရဲ့ဆွဲအားခံရတာဒီလိုမလားဒါတော့ဒီမှာတွန်းအားသိရေးကြည့်တယ်ဟုတ်လားတွန်းအားကောင်းမှုဆိုတာလည်းပဲခန္ဓာကလည်းပြင်းပြတယ်လွတ်လွတ်ချင်းချင်းဒီဘဝကအနည်းဆုံးတစ်ပတ်ထူရစီရမယ်တစ်ပတ်ထူရမှာငါဘဝအမကန်ကြီးကောင်းမယ်ဆိုတာပေါ့လေလုပ်ငန်းရှင်ရဲ့ အကျိုးတွေကိုကိုကကောင်းကောင်းနားလည်ပြီးတော့ဆန္ဒပြပြမကက်လို့လို့ချင်းရှိရဟုတ်လားလို့လို့ချင်းချင်းဆိုတာလည်းပဲအခုသတိပ္ပဏတရားရဲ့အကျိုးသွားတွေပေါ့စိတ်ချင်းကျဲတယ်ဒါတော့ဆုံးရင်မှုဆုံးမှုတွေလည်းလုံမြောက်သွားနိုင်တယ်ကိုယ်စင်းရဲ့စိတ်စင်းရဲ့တွေလည်းပဲချုပ်ငြိမ်းသွားနိုင်တယ်နောက်ဆုံးအဲအရိယာမင်းညာနဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ဖွညာနဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်အ ਨੇ စုအပယ်ဘေးကလွတ်မြောက်နိုင်တယ်ဆိုတော့ကိုယ်လက်တွေ့အားထုတ်ရတဲ့သတိပဋ္ဌာန်ရဲ့အကျိုးသွားတွေကိုကိုယ်ကနားလည်လို့ထက်သန်တဲ့တရားတရားတွေရဖြစ် ဟုတ်လားတရားတရားတွေဖြစ်မှဆန္ဒကဖြစ်ဆန္ဒဖြစ်မှခုနဝိရိယတွန်းအားကောင်းတာတရားတရားကလည်းပဲနေပြီးဆန္ဒကလည်းပြောညံပြီဆိုရင်တရားတရားလည်းအရှင်းမရှိဆန္ဒကလည်းပဲအရှင်းမရှိဘူးဆိုလို့ရှိရင်ဘယ်ကတရားဝရိယလာမလဲတွန်းအားဘယ်ကလာမလဲအဲ့ဒါမလားတွန်းအားမရှိဘူးဆိုလို့ရှိရင်ကိလေသာဆွဲအားကဘယ်တော့လွတ်မလဲကိလေသာဆွဲအားကမလွတ်တဲ့ပုဂ္ဂိုလ်ဟာကိလေသာချောင်းအကြောင်းခံပြီးတော့မကောင်းကံတွေကျင့်ရင်ခုနအပယ်ဆင်းရဲဟုတ်တယ်မလားအတိုင်းအဆမရှိတဲ့အပယ်ဆင်းရဲ သွားမယ်မလားကောင်းကံကြီးလို့ရှိရင်လည်းလူဘဝနတ်ဘဝရပြန်ပြီတဲ့ရပြန်လို့ရှိရင်လည်းဥနာတရေဒုက္ခပြေတွေကမဆုံးနိုင်အောင်ဒါတွေခံရပါဒါတွေတွေးကြည့်လိုက်လို့ရှိရင်လေဟုတ်လားအမှန်တရင်လေးစရာကောင်းတယ်ရင်လေးစရာကောင်းတာအဲ့တော့အခုလူတရားတွေအားထုတ်လို့ဥပဒနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့နောက်ဆုံးအငိမ့်တဲ့နိဗ္ဗာန်ကိုသောတပတ္တိမဲ့ဉာဏ်နဲ့မျက်မှောက်ပြုလိုက်တာနဲ့ပဲအပယ်ဆင်းရဲဟုတ်တယ်မလားအပယ်ဆင်းရဲလို့ပါတယ်ဘယ်လောက်ကောင်းမလဲဟုတ်လားအပယ် ကြစေတတ်တဲ့လောဘဒေါသမောဟဆွဲအားတွေရှိတော့ဟုတ်လားသူဆွဲအားမရှိတော့ဘူးဆိုလို့ရှိရင်အပေကြနိုင်လောက်အောင်မကောင်းတဲ့ကံတွေမပြုတော့ဘူးလောဘရင်ခံပြီးတော့မကောင်းတာတွေမလုပ်တော့ဘူးဒေါသချင်းရင်ခံပြီးတော့မကောင်းတာတွေမလုပ်တော့ဘူးဟုတ်လားအပေကြနိုင်လောက်မကောင်းတာလောဘဒေါသမောဟတော့ရှိတော့ရှိသေးတယ်ဒါပေမဲ့လို့သူတို့အရင်ခံပြီးတော့ကြံ့ကြံ့တန်းတန်းပေါ့ရတာမလားပြုလုပ်တာပြောဆိုတာအမှန်တဆိုးရတဲ့အမူအရာတွေမရှိတော့ဘူးဘယ်တော့ကောင်းတာလဲဟုတ်တယ်မလား မရှိတော့ဘူးဆိုလို့ရှိရင်အပယ်လည်းမသွားတော့ဘူးပေါ့ဟိုတုန်းကမိုက်မဲခဲ့တဲ့ပယ်လိုက်တဲ့မကောင်းမှုကံဟောင်းနေလည်းပဲအကျိုးပေးတော့ဘူးနောက်ကံတက်လည်းပဲဘယ်တော့မှထားပြီးတော့မပြုတော့ဘူးဟောဒီနည်းနဲ့ဒီပုဂ္ဂိုလ်ဟာအပေသေးကလွတ်သွားတာအပေသံတရားခန်းချောက်သွားတာဟုတ်တယ်မလားဒါရင်မဟုတ်ဘူးဒုက္ခတိဘဝခေါ်တဲ့လူဘဝနတ်ဘဝမှာခုနှစ်ဘဝတည်းတိုးပြီးတော့ကြုံရမယ်ဆင်းရဲဒုက္ခတွေလည်းအဲ့ဒါတွေကလည်းပဲခြောက်သွားတာတပတ်လောက်ကောင်းတယ်လေဟုတ်တယ်မလား မနှကောင်းလိုက်မနှကောင်းလိုက်ကဲအဲ့ဒါလေးဆိုရမယ်အဆုံးမထင်ဝတ်ရည်ရင်ကင်းစင်၆စီကြီးအဆုံးမထင်ဝတ်ရည်ရင်ကင်းစင်၆စီကြီးအဆုံးမထင်ဝတ်ရည်ရင်ကင်းစင်၆စီကြီးဟုတ် စိတ်မတင်ဝိရေရင်ကျင့်စဉ်60ပြီဆိုတာအဆုံးမတင်ဆိုတာအနမတက်ကဆိုတဲ့ဥပါဒပြန်နော်ဝိရေရင်ဆိုတာကသံတာရဝတ္တဒုက္ခပြန်ဟုတ်လားမလားသံတာရဆိုတာကယုံနာအစဉ်တွေပေါ့ဒါသံတာရဆိုတာသူသွားချက်ပါပြည့်ပြည့်နေတဲ့ယုံနာတရားတွေပြိတ္တိကစပြီးတော့အခုဒီကတည်းကဆက်နားတယ်အားတယ်မရှိပြတ်တယ်မရှိအဆက်မပြတ်မပြတ်မစက်တဖိုးဝဲဖြစ်နေတာဒီတော့ဒီကြားထဲမှာအဝိဇ္ဇာတဏ္ဍခံကပါလာတော့ ကိလေသာဆင်းရဲတွေကိလေသာကြောင့်ခံပြီးတော့ကာမကိုခေါ်တဲ့သင်္ခါရဆင်းရဲတွေနောက်ဘဝတည်ခြင်းနဲ့ကိုဆင်းရဲတွေဟဲ့မလားဥပကဆင်းရဲတွေဒါတွေတော့လည်းအဲ့ဒါဝတ္တခေါ်တယ်ဟုတ်လားဒီကမှအဲတခါအာဟုတုတိစိတ်ကအကျိုးပေးမယ်ဆိုရင်အပေပရိသေကစပြီးတော့အဲ့ဒီအပေဘဝမှာဟုတ်ပြီတော့ယုံနာနေအစ်ဖြစ်ရတယ်ဒါတွေခြာလပတ်လည်းရဖြစ်ရတယ်ဟဲ့မလားအဲကောင်းတဲ့ဘဝကအခုလိုလူဘဝကောင်းတဲ့ကံကလူဘဝရမယ်ဆိုလို့ရှိရင်တော့လူဘဝမှာလည်းပဲလူတန်တရားပေါ့ဟုတ်တယ်မလား လူဘဝတန်တရားတွေပေါ့ပြီးတော့အဝိဇ္ဇာတဏဥပါဒဝတ္တတွေပေါ့ဆက်ဖြစ်နေတာပေါ့အဲ့ဒါတွေပေါ့ဟုတ်တော့လားအဲအခုသတ္တပတိမေကအဲ့ဒါတွေ6တရားလုတ်လိုက်တာရှိတော့ဘူးလေကုံသွားပြီသူအချင်းအပေတန်တရားပေါ့နော်အပေတန်တရား6တရားသွားတယ်မကောင်းလားအဲ့ဒါသူ6တရားသွားတယ်ဆိုလို့ရှိရင်အပေတကလည်းပိတ်ပြီဆိုတဲ့အဓိပ္ပာယ်မရဘူးလားရတယ်အပေတကပိတ်သွားတယ်အပေတို့သွားပေါက်လမ်းနေတာအများကြီးဟုတ်လားသွားပေါက်လမ်းနေတာပါလေ ခုနအာယုနဲ့ပူပေါင်းပြီးတော့လောဘတွေအတိုင်းစားမရှိဖြစ်တော့လောဘအရင်ခံပြီးတော့မတော်တာတွေပြောမတရားတာတွေပြောမတရားတာတွေမလုပ်ဘူးလားအဲ့ဒါအပေသွားတဲ့စလမ်ပေါက်ပဲဟုတ်လားတကားပဲအပေသွားလားဟုတ်လားအဲမုန်းကြတယ်မကျင်တတ်ကြတယ်တွေ့ပြီဆိုလို့ရှိရင်အိုးဒေါသတွေဖြစ်ချင်တယ်ဖြစ်တာဟုတ်လားအဲဒီဒေါသအရင်ခံပြီးစိတ်တရားဒေါသအရင်ခံပြီးတော့ပါဇက်ကမဖြစ်တော့မမှန်တာတွေပြောတယ်သူများအကျိုးရအောင်ပြောတယ်ဟုတ်လားလက်ကလည်းပဲရောက်ချင်ရရောက်တယ်ဆိုတော့ဒါအပေသွားတဲ့လမ်းတွေပဲ နော်ပြေသွားတဲ့လမ်းနေပြေသွားတဲ့လမ်းနေတယ်မှာပြီးတော့မိုင်မဲမှုတွေမာနတွေအိဇာမရှိတဲ့အပေသွားတဲ့လမ်းပေါက်ပြီပဲဟုတ်လားအဲတတ္တဝဖြစ်လိုက်လို့ရှိရင်တော့အပေသွားတဲ့လမ်းပေါက်ပိတ်လိုက်ပြီဆိုလိုတာကတော့ဒီတတ္တဝမှာလောဘဒေါသမောဟတွေရှိသေးတယ်ဟုတ်လားမာနတွေရှိသေးတယ်ဒါပေမဲ့လို့အဲ့ဒီလောဘဒေါသမောဟအရင်ခံပြီးတော့အပေကြနိုင်လောက်အောင် ကာယကံတောင်းကြမှုဝစီကံတောင်းကြမှုအနောကံတောင်းအဲ့ဒါကြီးမရှိတော့ဘူးလို့ဒါကုံသွားတယ်ဟဲ့လားမလားအပေသွားတဲ့လမ်းပေါက်မပွင့်တော့ပိတ်သွားပြီဟုတ်လားပိတ်သွားပြီခုနလောဘဒေါသမောဟအကျဉ်းစားတွေပေါ့ဒီအပေကြစိတ္တတွေဟာအဲ့ဒါကြီးရှင်းသွားတယ်ဒါကိုပြောတာနော်အဲ့တော့တပ္ပအပါယဒွါရာနိပြည့်တယ်ဤတဲ့ဤတမေခောဤသောတပ္ပတိမဲ့ဒီတပ္ပအပါယဒွါရာနိအပေလေးပါးသို့သွားတဲ့တကားတို့ကိုပြည့်တယ်တိပိတ်ဆိုပြီး၏ အပယ်လေးပါလမ်းပေါင်းများတကားပိတ်စီသည်အဲ့ဒါမလားဒါဆိုရမယ်အပယ်လေးပါလမ်းပေါင်းများတကားပိတ်စီသည်အပယ်လေးပါလမ်းပေါင်းများတကားပိတ်စီသည်အပယ်လေးပါလမ်းပေါင်းများတကားပိတ်စီသည် တော့တတ္တပတိမေရဲ့ဂုံတတ္တိအထူးကြီးကတော့ပြောကြရှိပါသေးတယ်။အဲဒီမှာအချင်းကုန်းပါဒီဒါတော့တွေ့ကြအောင်လို့။သူယနေ့ခုတတ္တပတိမေရဲ့ဂုံတတ္တိအထူးကြီးခြေကစပြီးတော့တသိရင်တသိရင်ဆက်လက်ပြီးတော့ဖြည့်ရှင်းပြတဲ့ဓမ္မတိကနာတို့ယေတိကနာကမ္မတတ္တဓမ္မတော်နာကုသကံစေရနာအစွမ်းအာနုဘောကြောင့်တရားနာပြည်တဘုံယောဂီသူတော်ကောင်းတို့သည်သာသနာတော်၏ကြုံကြိုက်ထိုက်သူဖြစ်ရတော့ မိကောင်းဆွေကောင်းဆရာသမားကောင်းတွေအမိရပြီးတော့သူတော်ကောင်းတရားကြားနာရတဲ့အတိုင်းကြားနာရသူနတ်အောင်သာသနာတော်ရဲ့တွေ့ကြုံရသူနတ်အောင်အခုလိုစိတ်နေစိတ်ထားကိုတိုးပြပေးတဲ့သတိပ္ပာဘာဝနာတရားတွေပြည့်ဝစွာအားထုတ်ပြီးတော့အားထုတ်တဲ့ခဏမှလည်းစိတ်နေစိတ်ထားပြီးမြင်မာပြီးတော့တသိပြီးတသိဉာဏ်နေပွန့်ပွန့်ပွန့်ပြီးတော့ရင့်ကျက်ပြီးတော့နောက်သုံးဉာဏ်တော့ချုပ်ရင်းတဲ့နိဗ္ဗာန်ကိုကိုယ်တိုင်ဆက်ရောက်မြတ်မောက်ပြီးတော့ပယ်နဲ့စပ်တဲ့အကြည့်တာမှုတွေ ကုန်ဆုံးပြောက်ပြသွားတဲ့အထိကျိုးစားပွားများအထုနိုင်ကြပါစေ။